ဒီနေ့2020ခုနှစ်နိုဝင်ဘာလ15ရက်တနင်္ဂနွေနေ့ညနေဆောင်ရစုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကပ္ပထာလမ်းစဉ်သင်္ချာဖို့6မှုပိုင်း69ညနေ9နာရီချိန်မှာပို့ချပါတယ်ဒီနေ့ဓမ္မနုပဒနာအကြောင်းပြောပါမယ်ဓမ္မနုပဒနာအကြောင်းပြောတော့အဲဒီဘာတွေစပြောခြင်းလဲတတိပဋ္ဌာန် ၄ပါးကိုပြန်ပြောပါမယ်နော်အဲဒီတတိပဌာန်၄ပါးရှိတယ်အဲဒီတတိပဌာန်၄ပါးဘုန်းကြီးတို့ကာယ ानु ပဒနာပိုင်းတို့ကတတိပဌာန်ဟောနည်းကိုတစ်မျိုးပြောခဲ့ပါတယ်ကာယ ानु ပဒနာပိုင်းတော့ဟောတာလေးအကြမ်းပြန်ပြန်ပြောမယ်နော်တတိပဌာန်၄မျိုးရှိတယ်ကာယ ानु ပဒနာတတိပဌာန်ဝေနာ ानु ပဒနာတတိပဌာန်စိတ်ဓာ ानु ပဒနာတတိပဌာန်ဓမ္မ ानु ပဒနာတတိပဌာန်အဲဒီတုန်းကကြာဘုန်းကြီးတတိပဌာန်၄ပါးကိုဘာလို့ဟောလဲလို့မေးခါ ဥပါဒနဲ့ခန္ဓာ၅ပါးကိုရှုဖို့အတွက်သတိပ္ပံ၄ပါးဟောခဲ့တယ်ဒီလိုပြောခဲ့ပါသူကနှစ်မျိုးဖွင့်ထားလို့ဘုန်းကြီးတို့နှစ်မျိုးပြောရပါအဲ့ဒီတော့ကအကြောင်းအရာလေးပြန်ပြောမယ်နော်ရုပ်ခန္ဓာရုပ်တရားတွေရှုဖို့ရှုဘက်ခန္ဓာကိုရှုဖို့အတွက်ကနိဗ္ဗာန်သတိပ္ပံဟောတယ်ဝေဒနာတရားတွေရှုဖို့အတွက်ဝေဒနာခန္ဓာကိုရှုဖို့အတွက်ဝေဒနာနုပါဒနာသတိပ္ပံဟောတယ် စိတ်ကိုရှုဖို့အတွက်ဝိညာဉ်နဲ့ခန္ဓာကိုရှုဖို့အတွက်စေတံဥပဒနာသတိပ္ပဏဟောတယ်ဓမ္မကဉာဏ်နဲ့ခန္ဓာနှစ်ပါးပေါ့သင်ညက်ခန္ဓာနဲ့သင်္ခါရခန္ဓာနှစ်ပါးကိုရှုဖို့အတွက်ဓမ္မဥပဒနာသတိပ္ပဏဟောတယ်အဲ့ဒီတော့မှတစ်မျိုးပြောခဲ့ပါတယ်ခုဒီမှာအိဗယ်တစ်မျိုးထပ်ပြောပါမယ်ဒါဆာမလာတဲ့အတိုင်းပဲပြောပါတယ်ကာနုပဒနာသတိပ္ပဏဆိုရုပ်တရားတွေတတ်တတ်ရှုတာဒါကာနုပဒနာသတိပ္ပဏပဲ ရုပ်တရားတွေတက်တက်ရှုဖို့အတွက်ကာနုပဒနာသတိပဋ္ဌာန်ဟောတယ်ကာနုပဒနာသတိပဋ္ဌာန်ရုပ်တရားတက်တက်ပဲရှုတယ်ဒီလိုမှတ်ထားမယ်ဝေဒနာဆိုတာနံတရားတက်တက်ပဲစိတ်ကလည်းနံတရားတက်တက်ပဲအဲတော့ဝေဒနာနုပဒနာသတိပဋ္ဌာန်စိတ်ကနုပဒနာသတိပဋ္ဌာန်ကနံတက်တက်တွေရှုဖို့အတွက်ဒါဝေဒနာနုပဒနာသတိပဋ္ဌာန်စိတ်ဓာနုပဒနာသတိပဋ္ဌာန်နှစ်ပါးဟောတယ်ပေါ့ဗျာ ယုံနာနှစ်ပါးဆိုရောပြီးရှုဖို့အတွက်ဓမ္မနုပဒနာတတိပဌာန်ဒီနေ့ဘုန်းကြီးတို့သင်ပေးမှာဓမ္မနုပဒနာတတိပဌာန်ယုံနာနှစ်ပါးဆိုတွဲရှုတာကိုသင်ပေးရှုတဲ့နည်းကိုပြောမှာပေါ့အောက်မှာဆက်ကြည့်မယ်ဓမ္မနုပဒနာတတိပဌာန်ဟောတဲ့အခါကျဘုရားဓမ္မနုပဒနာတတိပဌာန်၅မျိုးဆိုဟောသွားတယ်နော်အဲဒီဟာလေးကြည့်မယ်ဓမ္မနုပဒနာတတိပဌာန်၅မျိုးကနံပါတ်1အဲ့မှာကြည့်လိုက် နိဝရဏပပနိဝရဏ၅ပါးကိုရှုမှတ်တဲ့ခန္ဓာနာနိဝရဏရှုမှတ်တဲ့နိရှုနိပေါ့ကျင်းခြုံပြောပြီးတော့ခန္ဓာပပဆိုခန္ဓာ၅ပါးကိုရှုမှတ်တဲ့နိပေါ့အာယနာပပအာယနာ၁၂ပါးကိုရှုမှတ်တဲ့နိဘုဇင်၅ပါးပါဘုဇင်9ပါးကိုရှုမှတ်တဲ့နိသစ္စာပါပါသစ္စာလေးပါရှုမှတ်တဲ့နိဆိုဓမ္မနုပဒနာတတိပဋ္ဌာန်မှာ ရှုနည်း၅မျိုးရှိတယ်ဒါလေးမှတ်ထားတယ်နော်ဘုန်းကြီးတို့စာမင်းကပြောကာနုပဒနာသတိပဋ္ဌာန်ရှုနည်းက14မျိုးစေတနုပဝေနာနုပဒနာသတိပဋ္ဌာန်ရှုနည်းက9မျိုးစေတနုပဒနာသတိပဋ္ဌာန်ရှုနည်းက16မျိုးဓမ္မနုပဒနာသတိပဋ္ဌာန်ရှုမှတ်နည်းက9မျိုးအောက်ကဇေယျကိုဆက်ကြည့်မယ်နော်အဲ့ဒါလေးတွေပြန်ရေးထားတာပဲဗရမကဒီဘက်အခုပါဠိတော်မှာဖះဟောထားတာက အဲဒီကာနုပဒနာသတိပ္ပဏဒါဘုန်းကြီးတို့ကာနုပဒနာသတိပ္ပဏ14မျိုးပါဠိတော်နေဘုရားဟောတာပါဠိတော်ဆိုဘုရားဟောကိုပြောပါတယ်အဲ့ဒါ14မျိုးရှိတယ်ဒါဘုန်းကြီးတို့ပြောခဲ့ပြီ14မျိုးဆိုတာကာနုပဒနာ အာနာပါနာ14မျိုးပြီးတော့ဣရိယာပုတ်၄ပါးရှုမှတ်တဲ့နီးအသေးစိတ်တာမစင်ညာအသေးစိတ်မူရရှုမှတ်တဲ့နီးပြီးတဲ့အခါကျတော့ခန္ဓာကိုယ်ရုပ်32ပုံပုံရှုမှတ်တဲ့နီးပြီးတဲ့အခါကျတော့ဓာတ်ကြီး၄ပါးရှုမှတ်တဲ့နီး ပြီးတော့သေသွားတဲ့အလောင်းကောင်ဘုံကိုပါကိုမျိုးရှုတဲ့ဤဆိုအဲ့ဒီ14မျိုးပေါ့ဗျာဒါကကာယ ानु ပါဒနာတတိပဌာန်အတွက်ဘုရားဟောပြီးသွားပြီဒါဘုန်းကြီးတို့သင်လဲသင်ပြီးသွားပြီဝေနာ ानु ပါဒနာတတိပဌာန်ကိုမျိုးအဲ့ဒါကမူရင်းကတော့ဒုက္ခဝေနာဒုက္ခဝေနာဥပုက္ခဝေနာပေါ့အဲ့ဒီဝေနာတစ်မျိုးတစ်မျိုးမှာတာမိတာဏိရာမိတာအဲ့လိုပေါ့ အာယု၅ပါးနဲ့ပတ်သက်တာအာယု၅ပါးနဲ့မပတ်သက်တာဆို6မျိုးပေါ့အဲတော့ဝိညာဉ်ဝိပဿနာသတိပဋ္ဌာန်9မျိုးပေါ့လိုရင်းကတော့ဒုက္ခဝိညာဉ်ဒုက္ခဝိညာဉ်ဝိခဝိညာဉ်ဒီ3မျိုးရှုနေပါပဲစိတ်တနုပဒနာ16မျိုးပေါ့နော်လောဘနဲ့လောဘစိတ်လောဘမဟုတ်တဲ့စိတ်ဒေါသစိတ်ဒေါသမဟုတ်တဲ့စိတ်မောဟစိတ်မောဟမဟုတ်တဲ့စိတ်စာရ16မျိုးပေါ့ဒီဇံရတဲ့ပုံကတော့16မျိုးရှိလို့ရတယ်ဇံမရတဲ့ပုံကကျတော့၄မျိုး နှုတ်ထားပြီး12မျိုးပဲရှုလို့ရတော့ဒီနေ့ဓမ္မနုပဒနာသေဗိဒရှုမှတ်တဲ့ဤခုနကပြောခဲ့တဲ့5မျိုးထပ်ကပြောခဲ့တဲ့ပထမဆုံးပါလဲနိဗ္ဗာန်5ပါးရှုမှတ်တဲ့ဤဒါဘုရားဟောတယ်အဲခုဒီနေ့ပြီးတော့ခန္ဓာ5ပါးရှုမှတ်တဲ့ဤအာယနာ12ပါးရှုမှတ်တဲ့ဤဖိုးစဉ်9ပါးရှုမှတ်တဲ့ဤသစ္စာ4ပါးရှုမှတ်တဲ့ဤဒါဒီနေ့သင်ပေးမဲ့ကြောင်းရ ဒါကဘုန်းကြီးတို့ပါဠိတော်မှာဘုရားဟောထားတဲ့ပေါင်းလိုက်44မျိုးပေါ့နော်ဟောကဆရာဝက်ပြန်ကြည့်မယ်ပါဠိတော်နီးကခုမာသတိပ္ပံတုံးမှာဟောထားတာကတတိပ္ပံရှုမှတ်တဲ့ဒီဘယ်နှမျိုးလဲမေးတတိပ္ပံအာယုံ44မျိုးဆိုအဲ့ဒီတည်းကကိုကြိုက်တာရှုလို့ရပါတယ်44မျိုးအကုန်လုံးတော့သင်လို့ပြီးသေးဘူးပေါ့ဘုန်းကြီးတို့သင်ပြီးတာကာနုပဒနာတတိပ္ပံ14မျိုးပြီးပြီဝေနာနုပဒနာတတိပ္ပံ 6မျိုးပြီးပြီစေတ ानु ပဒနာသတိပဋ္ဌာန်16မျိုးပြီးပြီဒါကဓမ္မ ानु ပဒနာသတိပဋ္ဌာန်5မျိုးပေါ့ဒါကဖះဟောထားတာအဲ့ဒါကိုမှထပ်ဖွင့်တာပေါ့ထကရာလို့ခေါ်တယ်အဲ့ဒီထကရာတွေကြာယူဆတာတစ်မျိုးယူသွားပါတယ်သူကတော့ဘယ်လိုယူလဲဆိုကာယရဲ့ ानु ပဒနာသတိပဋ္ဌာန်ကြာ14မျိုးဒါအတူတူပဲပါဠိတော်နေထကရာနေအတူတူပဲဒါပေမဲ့လို့ဘုန်းကြီးတို့ဝိညာဉ် ानु ပဒနာတို့စိတ်တ ानु ပဒနာတို့ကြာယူဆဖို့ကိုယ်ရသွားတယ် ဝေနာအနေနဲ့ပါဠိတော်မှာဘုရားကဒုက္ခဝေနာဒုက္ခဝေနာဥပ္ပခဝေနာဒီအနေထပ်ပွားလိုက်တော့၉မျိုးဖြစ်တော့ထကရာကြတော့ခံစားမှုအာယုံခံစားမှုလက္ခဏာဝေနာတစ်မျိုးပဲဒီလောက်ပဲဝေနာပြော ကောင်းတာပဲခံစားတယ်ဆိုးတာပဲခံစားတယ်ကောင်းဆိုခံစားတဲ့အနေခံစားမှုလက္ခဏာပြီးတစ်ခုတာရှိတဲ့အတွက်ဝေနာတစ်မျိုးပဲယူတယ်။နောက်စိတ်စိတ်ကြလည်းမျိုးမျိုးရှိတာပေါ့နော် စိတ်ချင်းကျဲဒါတွေရှိတယ်အဲ့ဒီမှာတော့ဟောတာတော့16မျိုးပေါ့စိတ်တွေဘလောက်ရှုမှတ်မှုတွေများများစိတ်ရဲ့သဘော အာယုံသိမှုသဘောတစ်ခုပဲရှိတယ်အာယုံသိတဲ့လက္ခဏာတစ်မျိုးပဲရှိတယ်အဲကြောင့်အာယုံသိတဲ့လက္ခဏာတစ်မျိုးအပြင်စိတ်ကိုတစ်ခုပဲယူထားစိတ်ကိုတစ်မျိုးပဲယူထားစိတ်ရှုမှတ်မှုပြောဓမ္မနုပဒနာတတိပဋ္ဌာန်တော့အတူတူပဲပေါ်ပြန်ငကိုနိုင်အဲတော့အထကရာနီးအဖြစ်တတိပဋ္ဌာန် ရှုမှတ်စရာအာယုံက22မျိုးပဲရှိတယ်လို့မှတ်ထားမယ်ဘုန်းကြီးတို့ပါဠိတော်ဤကြတော့ဘယ်လောက်လဲ44မျိုးရှိတယ်ဒါလေးတွေမှတ်ထားမယ်ဘာဖြစ်လို့လဲဆိုကိုကတရားထုတ်နေကို ရှုမှတ်တဲ့တရားလုံးကလည်းတိတိကျကျတော့သိဖို့လိုတာပေါ့နော်အဲ့လိုမသိတဲ့ခါကျရင်တော့ငင်းခုန်နေရတတ်တယ်ဒီကဘုရားဘာဟောတာသိရမယ်တက္ကရာဘာပြောသွားလဲသိရမယ်တက္ကရာဆိုဒီရဖွင့်ကြပေါ့အဲ့တော့ဒီနေ့ကခုနကဘုဇင် အဲဒီဖွဲ့စဉ်တော်ဖြစ်သွားပြီဓမ္မနုပဒနာ၅မျိုးကိုပြောမယ်နော်ဓမ္မနုပဒနာ၅မျိုးထဲမှာခုဓမ္မနုပဒနာတတိပဒံသင်နေတော့အဲဒီ၅မျိုးသေချာမှတ်ထားမယ်နံပါတ်၁ကပါလေနိဝရဏရှုမှတ်နိဝရဏရှုမှတ်တဲ့နီးနံပါတ်၁ကခန္ဓာ၅ပါးရှုမှတ်တဲ့နီးနော်အဲ့ဒါလေးနံပါတ်3ကပုဇဉ်9ပါးရှုမှတ်တဲ့ဒီနံပါတ်5ကသစ္စာ၄ပါးရှုမှတ်တဲ့ဒီအပိုင်းကဏ္ဍ5မျိုးပြီးခွဲချဟောထားပါတယ်။ဘာကြောင့်မို့ ၅မျိုးခွဲခွဲခြားဟောတယ်လေဒါလေးတွေဘုန်းကြီးကသိထားဖို့လေ့ကျင့်ကြည့်ပါဘာကြောင့်မို့ဒီ၅မျိုးခွဲခြားဟောထားတယ်လဲဆိုရင်အရေးကြီးတာကိုပြောခြင်းလို့အပိုင်းကဏ္ဍ၅မျိုးခွဲခြားဟောထားတာလောကမှာအလုပ်တစ်ခုလုပ်တဲ့အခါမှာအရေးကြီးတဲ့အလုပ်အရေးကြီးအရေးမကြီးတဲ့အလုပ်ဆိုနှစ်မျိုးခွဲခြားပြီးတော့အရေးကြီးတဲ့အလုပ်ဆိုအရင်ဦးစားပေးတော့ဒီဝိမာအတိုင်းမှာဓမ္မတွေကျင့်တဲ့အခါမှာလည်းအရေးကြီးတဲ့ အရေးကြီးတာမကြီးတာခွဲခြားမယ်ခွဲခြားပြီးအရေးကြီးတာအဓိကထားပြီးဦးစားပေးပြီးကျင့်ရမယ်ဒါကိုပြလို့တဲ့အတွက်ဒီဓမ္မနုပဒနာသတိပ္ပံဟောတာပဲအဲ့ဒီဓမ္မနုပဒနာသတိပ္ပံဓမ္မဆိုရာလေးကိုအရင်ပြောမယ်ဓမ္မတပုနုပဒနာတပုဓမ္မဆိုတာဒီနေရာဘာဆိုလိုရလဲနေတ္တတနေစီဝတဘာဝနေတ္တတတ္တဝါလည်းမဟုတ်ဘူးနေစီဝအသက်ရှိတာလည်းမဟုတ်ဘူးအသက်ကောင်ဝိညာဉ်ကောင်လည်းမဟုတ်ဘူး တဘာဝသဘောတရားတတ်တတ်ပဲဆိုလိုတာကတော့ဓမ္မဆိုတာတတ္တဝါကတတ္တဝါအတ္တကောင်ဝိညာဉ်ကောင်ဆိုလိုတာမဟုတ်ဘူးရုပ်တဘာဝနာမ်တဘာဝတတ်တတ်တာဖြစ်တယ်ဒါလေးမှတ်ထားနော်ဓမ္မဆိုတာတဘာတတ္တဝါလည်းမဟုတ်ဘူးအတ္တကောင်လည်းမဟုတ်ဘူးဝိညာဉ်ကောင်လည်းမဟုတ်ပါလေဓမ္မသဘောတတ်တတ်ဓမ္မသဘောတတ်တတ်ဆိုတာရုပ်တဘာဝနာမ်တဘာဝတတ်တတ်ကိုပြောတယ် ဒါပေမဲ့လို့ဘုန်းကြီးတို့ပါဝင်ပေါ့လေလူတိုင်းလူတိုင်းတတ်တော်တဲ့တတ်တော်တွေဟာကိုယ်တဏ္ဍမှာသူ့တဏ္ဍမှာဖြစ်နေတဲ့ရုပ်တဘာဝနာမ်တဘာဝတွေကိုတတ်တော်ပဲငါပဲသူပဲအသက်ကောင်းပဲဝိညာဉ်ကောင်းပဲဒီလိုထင်မှတ်ယူဆကြတယ်ဒါတွေဟာယုံနံတဘာဝတက်တဲ့ယုံတဘာဝတက်တဲ့နံတဘာဝတက်တဲ့လို့ဖြစ်တယ်ဆိုတော့ညာနဲ့မမြင်ကြအောင်မသိကြအောင် ဒီလိုမြင်ဖို့သိဖို့အသိဉာဏ်ရဖို့ဆိုတာအင်မတန်ရည်ကြီးပါတယ်အဲ့လိုအသိဉာဏ်ရဖို့အတွက်ဘုရားကဓမ္မနုပဒနာတတိပဒံတရားကိုရှုခိုင်းတာပေါ့ဗျာဓမ္မနုပဒနာ ရှုဖို့ဟောတယ်ဒီလိုမှတ်ထားမယ်အဲ့ဒီထဲမှာမှဘုန်းကြီးတို့ဖရာဘာသာဟောလဲနိဝရဏရှုနီးဆိုတာဟောပါနော်နောက်တစ်ခုကိုချင်းဇေယောကလေးထိုးပြမယ်နော်နိဝရဏရှုနီးဆိုတာဟောတဲ့အခါမှာဘုန်းကြီးတို့ အဲ့ဒီထဲမှာဘုန်းကြီးတို့ဗာသိဖို့လိုလဲဆိုတော့နိဝရဏဆိုတော့ဗာခေါ်တယ်လဲဇေယျကွက်နိဝရဏဓမ္မဆိုတဲ့ဇေယျကွက်အဲ့ဒါမဟုတ်ဘူးနိဝရဏရှုနည်းဆိုတာဗာလဲဆိုတော့ဒီပထမနိဝရဏဆိုတဲ့အဓိပ္ပာယ်ကိုဘုန်းကြီးတို့နားလည်အောင်လုပ်မယ်နော်နိဝရဏဆိုတဲ့အဓိပ္ပာယ်ကဗာလဲဆိုပါဠိလေးလိုအရင် ပြောပါမယ်ပြီးမှဒါကိုရှင်းပြတဖြည်းဖြည်းနဲ့တရားတွေကမြင့်တက်လာတော့နည်းနည်းတော့ခက်တယ်နော် နည်းနည်းလေးတတိထားအာယုပြုပြီးနာမရနိဝရဏဆိုပါလဲဆိုဇာနာရိကံနိဝရင်တိတိနိဝနိဝရင်တိတိနိဝနာနိကုသဗမာလိုပြောရင်ကုသိုလ်တရားဇန်တရားမတရားဖို့တရားအဲ့ဒီတရားတွေကိုဖြစ်ခွင့်မရအောင်ဒါမြတ်တာ ပိတ်ဆို့တာကာကွယ်တတ်တဲ့သဘောကိုနိဝရဏလို့ခေါ်တယ်ပြန်ပြောမယ်နိဝရဏဆိုဘာလဲဆိုကုသိုလ်တရားတွေ ဒီထဲမှာတော့ဖွင့်ကတော့ဇန်တရားမတရားဖို့တရားကာဝေတာလို့ပိတ်ဆိုတာတကယ်တမ်းကျဇန်တရားမတရားတွေမဟုတ်ဘာကုသို့မဆိုကုံသူကကာဝေတာတဲ့ပိတ်ဆိုတာတာစီတာလို့ဒါကြောင့်နိဝရဏလို့ခေါ်ဘုန်းတို့ဒီလောကမှာရှိတဲ့နေတို့လတို့မှာကြည်လိုက်ပေါ့နော် နေတို့လတို့မှာစီနင်းတို့မြူကိုတို့တိန်တို့သူရိနာမင်းတို့မိကိုဆိုတဲ့အညစ်အကြေး၅မျိုးတည်းတစ်မျိုးမျိုး ဒီနေတို့လာတို့ဖုံးအုပ်ထားရင်ဖုံးကွယ်ထားရင်နေတို့လာတို့အယောင်မထွက်ဘူးအလင်းရောင်မရှိဘူးကြည်လင်တန့်ရှင်းမှုမရှိဘူးတောက်ပမှုမရှိဘူးဒီလိုဥမာပေးထားတယ်နောက်တစ်ခုကတော့ဗာလဲဆိုတော့လူတွေမြတ်တနို့တန်ဖိုးတာတွေရွှေပေါ့နော်ဒီရွှေမှာလဲကြေးနီတို့ကြေးဝါတို့ခဲမပြူခဲမနဲ့တို့ဘောငွေတို့အစရည်တဲ့ ဒီ၅မျိုးအညစ်အကြေးတစ်မျိုးမျိုးဒီ၅မျိုးတွေအညစ်အကြေးခုနအညစ်အကြေးတစ်မျိုးမျိုးရှိနေရင်ဒီရွှေရောအတောက်ပံမှုမရှိဘူးဒီရွှေကနူးညံ့မှုပျော့ပြောင်းမှုလည်းမရှိနိုင်နူးညံ့မှုပျော့ပြောင်းမှုမရှိတဲ့အခါကျတော့အစင်တန်တာလုပ်ဖို့ခက်တယ်ပေါ့ဗျာဒါကြောင့်မို့ဒီရောရောထွေးနေတဲ့ရွှေမျိုးဆိုရင်တန်ဖိုးလည်းညော့နေစေတော့ နေတို့လာတို့မှာအဲခုနကပြောခဲ့တဲ့အညစ်ကြေးတွေရှိနေသလိုညစ်ကြေး၅မျိုးစီရှိနေသလိုဘုန်းကြီးတို့စိတ်ထဲမှာလည်းနိဝရဏဆိုတဲ့ညစ်ကြေး၅မျိုးရှိတယ်။နံပါတ်၁ကဘာလဲဆိုကာမိသန္တာနိဝရဏကာမိသန္တာဆိုတာဘာလဲဆိုအကောင်းထင်မှတ်တဲ့အာယုံလိုလားနှစ်သက်တဲ့အာယုံပေါ့အပျော်အာယုံတွေမှာပျော်အောင်နေကြုံလာရင် အဲ့ဒီအာယုံလိုချင်တာနှစ်သက်တာသဘောကျတော့သဘောကျတဲ့လောဘသဘောပေါ့ဒါကာမိဆန္ဒလို့ခေါ်ပါတယ်။နောက်ဗျာပါဒဗျာပါဒဆိုတာဘာလဲဆိုတော့အကောင်းမထင်မှတ်ထားတဲ့အာယုံတွေမလိုလားမနှစ်သက်တဲ့အာယုံမျိုးစုံကြုံလာတဲ့အခါကျရင်ဗျာပါဒနေပဲဗျာပါဒဖြစ်တယ်ဒေါသဖြစ်တယ်လိုချင်တာမရတာမလိုချင်တာရတဲ့အခါ ကိုလိုချင်တာတွေလက်လို့ဆုံရှုံရတဲ့ခါမျိုးမှာဆိုရင်ဒါကဒေါသဖြစ်တော့ဒါဒေါသသဘောစိတ်တကြတာစိတ်ဆိုးတာစိတ်ပြတ်တာဒီသဘောတွေကဒေါသသဘောဒါဗျာဝါဒနိဗ္ဗာန်ခေါ်တယ်။နောက်ဌိနမိဒနိဗ္ဗာန်ကုသိုလ်လုပ်တဲ့ကုသိုလ်လုပ်မဲ့အရေးတွေမှာသူကတွန့်ဆုတ်နေလူမျိုးရေးကောင်းတဲ့အလုပ်တွေမှာကောင်းတဲ့အလုပ်တွေမှာစိတ်အားမတန်လေးလံထုံမိုင်းတွန့်ဆုတ်နေတဲ့သဘော ပြီးတဲ့အခါကျဩရိစ္စကုတ်ကုတ်ဆာဩရိစ္စကုတ်ကုတ်ဆာဆိုတာစိတ်ကယက်တည်မှုမရှိဘဲနဲ့ဩရိစ္စတပုတ်ကုတ်ကုတ်ဆာတပုတ်ပေါ့နော် စိတ်ကယက်တည်မှုမရှိဘဲနဲ့လွင့်ညာလွင့်မျောကြာမျောနေတဲ့သဘောပဲနော်အဲ့လိုမျိုးပြောစိတ်ကယက်တည်မှုရှိရင်လွင့်ညာလွင့်မျောကြာမျောနေတဲ့သဘောမျိုးကိုဒါဩရိစ္စခေါ်တယ်ကုတ်ကုတ်ဆာဆိုဘာလဲဆိုကို ပြုလုပ်ပြီးတဲ့အကုသိုလ်တရားတွေကိုပြန်ပြီး နောင်တရတယ်။မပြုလုပ်သေးတဲ့ကုသိုလ်တရားတွေကို မပြုလုပ်ခြင်းအတွက်နောင်တရရတယ်။ဒါမျိုးဆိုလိုတယ်။ဥပမာဆိုပါတော့နောင်တရတဲ့ဒီဥဒိစ္စကိုယ်စားပြတတ်တဲ့ဆွေမျိုးသားရင်းနဲ့ပတ်သက်ပြီးတော့လည်းစိတ်တွေပြောင်းနေနေတတ်တယ်။နောက်ပြီးတော့ဆွေမျိုးသားချင်းပျက်စီးတာတို့ဖြစ်စီစဉ်ဥစ္စာပျက်စီးတာတို့ ယောဂဖြစ်တာတို့သီလတွေပြည့်စည်တာအယူမှားတာတို့အဲ့ဒီအကြောင်းတစ်ခုခုကြောင့်ဥဒိစ္စကုက္ကုဆဖြစ်တတ်တာပဲအဲ့ဒါကဥဒိစ္စကုက္ကုဆနိဝရဏပဲအဲ့ဒီဇေယျပဲဟုတ်တယ်မကိုကြီးဟောမဆဲတော့နောက်ဝိဇိကိစ္စနိဝရဏဆိုတာဘာလဲဆိုတော့ဘုရားတရားတန်ခါပေါ်မှာတန်တရားရှိတာပေါ့ဗျာပြီးတော့ကိုလုံနေတဲ့ကောင်းတဲ့လုပ်ငန်းတွေပေါ်မှာတန်တရားဖြစ်တာပေါ့သီလဘွေပေါ်မှာတန်တရားဖြစ်တာမျိုးပေါ့ အဲ့လိုတွေဖြစ်တဲ့သဘောမျိုးတွေဟာစိတ်ထဲမှာအညစ်အကြေးလို့တောင်းထားပါတယ်ဒီ၅မျိုးကိုနိဝရဏ၅ပါးလို့ခေါ်ပါတယ်စိတ်ထဲမှာဒီနိဝရဏတရားတွေရှိနေဇံမက်ဇံလည်းမရနဲ့မက်လည်းမညာလည်းမရနဲ့ဖုန်ညာလည်းမရနဲ့ဘာကုသိုလ်မှလည်းမလုပ်ချင်တော့ဒီညစ်ကြေးတွေကိုဖယ်ရှားရှင်းလင်းဖို့အတွက်ဒီညစ်ကြေးတွေမဖြစ်အောင်ဘုန်းကြီးတို့ရှုမှတ်ဖို့အတွက်ဘုရားဒီနိဝရဏရှုမှတ်တဲ့ဤကိုသင်တာပါ အဲတော့နိဗ္ဗာန်တရားတွေရှုမှတ်တဲ့ခါကျတော့ခုနအဓိပ္ပာယ်ပြောခဲ့ပြီအဲဒီမှာဒီကာမိသနာနိဗ္ဗာန်ဖြစ်ပေါ်လာရင်သူကရှုမှတ်တဲ့ခါကျဘုန်းကြီးတို့ဘာသိရမလဲဆိုတော့ဒီနံပါတ်3ကြောင်းမြောက်မှာနိဗ္ဗာန်အောက်မှာကာမိသနာဖြာပါဒဌိနာမိတာဒီမဲ့အဲ့လိုပြောဩရိစာကိုဇာဝိစေကိစာအဒီနိဗ္ဗာန်သူရှုမှတ်တော့မယ်ဆိုဘုရားကဒီနိဗ္ဗာန်ရဲ့ဖြစ်ကြောင်းတရားတွေဒါတွေကြည်ရတယ် နိဝရဏကာမိသနာနိဝရဏကာမိသနာနိဝရဏဘာကြောင့်ဖြစ်တယ်လဲကာမိသနာနိဝရဏမဖြစ်အောင်ဘယ်လိုလုပ်ရမလဲနော်ကာမိသနာနိဝရဏဖြစ်ကြောင်းတရားကာမိသနာနိဝရဏမဖြစ်တဲ့အကြောင်းတရားဒါတွေအရှင်ဆုံးလေ့လာထားမယ်သိထားမယ်ဒါတွေတော့ဒီဘုရားလည်းတုတ်တုတ်မှလည်းဒီဟောတာတွေရှိပါတယ်ဒီတုတ်တွေခြေခံဘုန်းကြီးကလည်းပြောကြတာပေါ့နော်မာဝေကတန်ယုံမှာ အာရတုတ်မှာဒါတွေဟောတာရှိပဲ ဒီမာသတိပဋ္ဌာန်သုံးပါးလည်းဟောထားတယ်အဲတော့ကာမိသန္တာနိဝရဏဘာလို့ဖြစ်လဲဆိုဒီနှစ်သက်တဲ့အာယုန်တစ်ခုတွေ့ကြုံလာတယ်ပေါ့ဒီအာယုန်မှာနှစ်သက်တဲ့ဘာလဲဖြစ်တော့အကောင်းထင်တော့အာယုန်တစ်ခုတွေ့လာအဲ့ဒါသူပါနမိပြနှစ်သက်ဖွယ်အာယုန်တွေတွေ့လာရင်ကိုယ်ကလည်းတတိလွတ်နေမယ်အသိဉာဏ်လည်းလွတ်နေမယ်လွတ်ထောင်အာယုန်ဒီတော်မူဒီကာရခေါ်တယ်လွတ်နေတော့ဆင်ញံနှလုံးမသွင်းတော့နှလုံးမသွင်းတတိလွတ်တော့ အာယောတိသောမနတိကတော့ဆင်ញနှလုံးမသွင်းတတ်တော့ဘာဖြစ်လဲဒီတွေးသမျှအာယုံအကောင်းထင်ကောင်းတဲ့အာယုံလိုချင်တဲ့နှစ်သက်တဲ့သဘောကြတယ်အဲ့ဒီသူကဒုဗနမိတ်ကိုဆင်ញနှလုံးသွင်းမတတ်တော့တနည်းအားပြောရင်အာယောနိသမနတိကာရခေါ်တယ်တတိလွတ်နေတာကိုအာယောနိသမနဆင်ញနှလုံးသွင်းမတတ်တာအာယောနိသမနတိကာရအာယုံကအာယုံတစ်ခုပေါ်လာပြီဆင်ញနှလုံးမသွင်းတတ်ခြင်းကြောင့် ဒီကာမိဆန္ဒဖြစ်တာဆင်ញံနှလုံးသွင်းတတ်မယ်ဆိုရင်တော့ဘုန်းကြီးတို့ဒီကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူးလို့ဒါပြောခြင်းဆင်ញံနှလုံးသွင်းမှုလွတ်နေတာနော်တတိပညာနဲ့ဆင်ញံနှလုံးသွင်းရမယ်မသွင်းရင်တော့ဒီဟာကာမိဆန္ဒနိဗ္ဗာန်ဖြစ်တော့ဗျာအဲ့ဒီကောင်းတဲ့အာယုံကိုခုနကကိုနှစ်သက်ဖွယ်ရရှိအာယုံကိုအတုပမြောင်ဖွာနော်ဥမာကိုကအမျိုးသားသူမျိုးသမီးကိုသဘောကျမယ်အမျိုးသမီးသူမျိုးသားကိုသဘောကျမယ် ဟိုကိုနှစ်သက်ဖွယ်အာယုံလေးတွေ့လာတယ်သဘောကျတယ်သဘောကျတဲ့ခါကျတော့မနေ့ကလည်းပြောခဲ့ပါတယ်နော်တထေးတယောက်ကဟိုသူများဇုံတွဲကိုရှိနေတဲ့အမျိုးသူများဇုံနဲ့သွားလာတွေ့တယ်အဲ့ရမျိုးသူနှစ်သက်စိတ်နဲ့သွားကြည့်လိုက်တော့နောက်ပဲတတိယပြီသူကဒါတရားရှုမှလို့ပြစ္ဆကဗုဒ္ဓဖြစ်သွားတယ်ဘုန်းကြီးမနေ့ကပြောခဲ့ပါအဲ့ဒါနှလုံးပထမတော့နှလုံးမသွင်းမနဲ့တတိလွတ်ပြီးတော့ဟိုသွားငေးမောတာအဲ့ဒီအာယုံနှစ်သက်တောင် တတိလွတ်နေတာနှလုံးမသွင်းမနဲ့တတိလွတ်နေတာအာယောနိတိမကဒါကြောင့်အဲ့ဒီအာယုံမှာ နှစ်သက်တဲ့ကာမိဆန္ဒဖြစ်တယ်အဲ့ဒီအာယုံကိုဘုန်းကြီးကဗာပြလဲအတုပနမိအတုပမြင်အောင်ပွားတယ်အတုပကျတော့ဣဇဒဗေဒနှမျိုးလုံးရှိတာပေါ့နော်တေအတုပဆိုရင်တော့ဗေဒအရင်ပွားတယ်ရှင်အတုပဆိုရင်တော့ဣဇဒအရင်ပွားတယ်ကိုယ်တဏ္ဍမှာလည်းအပြစ်မြောင်ပွားဒုက္ခနာကိုလည်း သူခန္ဓာကိုယ်လည်းပြည့်မြောင်ပွားကိုယ်ခန္ဓာကိုယ်လည်းပြည့်မြောင်ပွားအဲ့တော့ယောနိတော်မေကဆင်ញံနှလုံးသွင်းတယ်လို့ခေါ်တယ်နော်နှစ်သက်ဘောရအာယုံကိုအတုပနမိတ်အတုပမြောင်ရှုအတုပမြောင်ရှုရင်ဒါယောနိတော်မနတိကတော့တတိနဲ့ညာနဲ့ရှုရတော့ရှုလို့ရှိရင်ဒီနှစ်သက်ဘောအာယုံပေါ်မှာဘာဖြစ်လဲအတုပနမိတ်အဖြစ်မြင်သွားတယ်အတုပအဖြစ်မြင်သွားမြင်သွားရင်ဒါဆင်ញံတတ်လို့မြင်တာဆင်ញံတတ်တဲ့အကြောင်းရင်းက အဲ့ဒါကာမိဆန္ဒမဖြစ်ခြင်းအကြောင်းရင်းပဲယောနိတော်မနတိကတော့ခေါ်တယ်ချုံပြောရင်တော့အာယောနိတော်မနတိကတော့ကြောင့်ကာမိဆန္ဒဖြစ်တယ်ယောနိတော်မနတိကတော့ကြောင့်ကာမိဆန္ဒလွတ်မြောက်တယ်ကာမိဆန္ဒမဖြစ်ဘူးဒါတွေရင်သိရမှာပေါ့ဒါကာမိဆန္ဒဖြစ်ခြင်းအကြောင်းမဖြစ်ခြင်းအကြောင်းနေပေါ့အာယောတော့ကောင်းတဲ့အာယုံတွေ့နေမှာတွေ့လာရင်ကိုယ်ကမစင်ញင်လိုက်ကာမိဆန္ဒဖြစ်မှာဒါကိုအတုပဖြစ်မြင်အောင်စင်ញင်တိုင်းတော့ ကာမိဆန္ဒမဖြစ်ဘူးပေါ့အဲ့လိုမှတ်ထားမယ်နောက်စိတ်ဆိုးစရာစိတ်ပြည့်စရာမကောင်းတဲ့အာယုံကိုမကြိုက်တဲ့အာယုံတွေတွေ့လာရင်မရှုတတ်ရင်ဘာဖြစ်လဲဇာဝရဒေါသဖြစ်တော့ဒီအာယုံတွေ့ပြီးမရှုတတ်ခြင်းဒါမရှုတတ်တာကိုဘာခေါ်လဲအာယောနိတမဏိကာရဆင်ញနှလုံးမသွင်းတတ်တာကိုအာယောနိတမဏိကာရဒီဗျာပရနဲ့မမနစ်တဲ့အာယုံတွေနှစ်သက်တာအောင်သူကသူပေါ်နေမှာပဲရှေ့နေမှာပဲတွေ့နေမှာပဲကြုံနေမှာပဲ သူတို့တော့ဘုန်းကြီးကဘာမှလုပ်မရဘူးအဲ့ဒီအာရုံတွေတွေ့လာကြုံလာတဲ့အခါကျတော့ဘာလုပ်မလဲမစင်ញင်တတ်ရင်မနစ်သက်စရာအာရုံဆိုမစင်ញင်တတ်ရင်ပြာပါဒဖြစ်မှာဒေါသဖြစ်တော့ပြာပါဒဆိုဒေါသအတူတူပဲအဲ့တော့အာယောနိတော်မလေးဒီခါလာလို့ခေါ်တယ်တတိပညာနဲ့ဆင်ញံနှလုံးသွင်းမှုတတိလွတ်နေရင်မဆင်ញံတတ်ဘူးမဆင်ញံတဲ့ဒေါသဒီမနစ်တဲ့အာယုန်တွေပေါ်တွေ့လာရင်ဒေါသဖြစ်တာပဲ အတန်ကြာဒေါသဖြစ်မြင်တာနဲ့ဒေါသဖြစ်အနံ့ရတာနဲ့ဒေါသဖြစ်နော်အဲ့ဒါမျိုးပေါ့အဲ့တော့ခြုံပြောရင်မစင်ញင်တတ်ရင်မနစ်သက်စရာအယုံတွေးလာမစင်ញင်တတ်ရင်ဒေါသဖြစ်မယ်အဲ့ဒီမနစ်သက်စရာပုံကိုပေါ့နော်မနစ်သက်စရာပုံကိုဒေါသဖြစ်စရာပုံကို တွေးလာရင် သူ့ပေါ်မှာမေတ္တာ ပြောင်းပွားမယ်ကောင်းကွက်ကိုရှာမေတ္တာပေါ့ဒါစင်ញင်တတ်တဲ့တော့ပဲကောင်းကွက်ကိုရှာမေတ္တာ ဘဝနေပွားတတ်တဲ့အတွက်ယောနိတော်မနတိကတော့ယောနိတော်မနတိကတော့ကြောင့်ဒီပြဝရမဖြစ်တော့ဒီနိဝရဏရှုမှတ်တန်ဒီကြဒီကာမေဇဏဖြစ်ခြင်းမဖြစ်ခြင်းဒါတွေကိုအဓိကကြားဒီဟာတွေဘာကြောင့်ဖြစ်တယ်မဖြစ်ဘူးလဲဒါဘုန်းကြီးကကြိုပြောရတာပေါ့အာယုန်တွေကတော့ရှိနေမှာပဲမနစ်သက်စရာနေဘုန်းကြီးတို့လည်းကြုံတကားကြီးဓမ္မကြီးတွေအကုန်လုံးကြုံပါ ကျုံးလာရင်ကိုယ်တတိလက်လို့နေနော်ဆင်ញနှလုံးမသွင်းတော့မသွင်းတာရင်တော့ဒေါသဖြစ်တာပဲအကုသို့ဖြစ်တာပဲဒီပုံမှာကိုမနစ်သက်တဲ့ပုံကိုတွေ့လာမနစ်သက်ပုံကိုအတန်ကြားတယ်မနစ်သက်ပုံကိုမြင်လာမယ်ဒါတွေတွေ့လာမေတ္တာဘာဝနာ ပွားမေတ္တာဘာဝနာပွားရင်ယောနိတောမလတိကာရဖြစ်တယ်ယောနိတောမေကာရဆင်ញနှလုံးသွင်းတရင်တော့ဒေါသမဖြစ်ဘူးပေါ့ဗျာဒါမျိုးဟောတော့ပါနောက်အိတ်ချင်တာငံမိတာ တရားလုံးမှာအထုံနေနဲ့တရားလုံးကမပြောတော့ဘူးပြင်းလာတယ်ညင်းငွေလာအမျိုးတွေဖြစ်လာတာနော်ထိနာမိတာအဲ့ဒီဟာကိုတတိလက်နေတဲ့အခါကျတော့ဘုန်းကြီးတို့ကအဲ့ချိန်ကမြည်တဲ့စိတ်ကိုမမှတ်နိုင်ပြင်းတာပဲမပြောတာတွေပြင်းတာတွေဟုတ်လားအဲ့ဒီထိနာမိတာဖြစ်တဲ့တသန်းသန်းတဝဝေဒီထဲမှာတော့ကိုယ်လက်တဆန်းငငင် ဖြစ်တာစားတော့ပြီးသားချင်းစားတော့စီရတာစိတ်တကြတာ အဲ့လိုလိုဖြစ်လာရင်ဆင်ញံနှလုံးမသွင်းတိုင်ပါဖြစ်လေထိနာမိတာဖြစ်တော့ဆင်ញံနှလုံးသွင်းမှုမတတ်တာကိုအာယောနိတော်မနတိကတော့ခေါ်တယ်တတိလွတ်နေတဲ့သဘောပါပဲတတိလွတ်နေထိနာမိတာဖြစ်မှာပဲဒါတွေကတော့အစတော့ဝါလာရင်ဖြစ်တဲ့သဘောဝါတွေပဲတို့မို့ခန္ဓာကိုယ်ပင်ပန်းလာဖြစ်တဲ့သဘောဝါတွေထိနာမိတာအဲ့လိုဝင်လာရင်ကိုယ်ကတတိမလွတ်စေနဲ့ဒီထိနာမိတာမဖြစ်အောင်ဘယ်လိုရှုမှန်းမသိရမယ်နည်း ရှုမှတ်တရင်ယောနိတော်မနိတိကာရမရှုမှတ်တရင်အာလောအာယောနိတော်မနိတိကာရမရှုမှတ်တလို့အာယောနိတော်မနိတိကာရဖြစ်လို့ရင်ဌိနာဝိဒဖြစ်မယ်တကယ်လို့ဒီဌိနာဝိဒတွေဝင်လာပြီဆိုစတင်အထုတ်ခြင်းဆိုကြိုးကြိုးစားဒီဌိနာဝိဒမနိုင်နိုင်အောင်လုပ်ထားမယ်စတင်အထုတ်မယ်အာဝင်လာပြီဌိနာဝိဒဝင်လာပြီငါရှုမှတ်မှရမယ်ဒါတွေလွတ်အောင်အထုတ်တာဒီတဲ့ဒီတဲ့တိုးပြီးအထုတ်တာ အဲ့လိုမျိုးပေါ့ယောနိတော်မနိတိခါဆင်ញနှလုံးသွင်းမှာပို့ကြိုးစားကြိုးစားအထုတ်လိုက်တခါထိနာမိတာနိုင်သွားတော့ထိနာမိတာနိုင်ကြတော့ယောနိတော်မနိကဆင်ញနှလုံးသွင်းတတ်လို့နိုင်တာဆင်ញနှလုံးသွင်းမှုမရှိဘူးဆိုရင်ထိထိနာမိတာဖြစ်ပါတယ်ဒါကိုပြောပါတယ်ပြီးတော့မှအောက်ကိုဆက်ကြည့်မယ်နောက်ကုက္ကုဆာဥဒိစ္စကုက္ကုဆာဖြစ်တယ်ဆိုတာစိတ်တွေမငြိမ်းအေးတာမငြိမ်းမငြိမ်းချမ်းတာ စိတ်တွေပူလောင်နေတဲ့သဘောပေါ့စိတ်ကလည်းပူလောင်နေရင်ဒီပူလောင်နေစိတ်တွေကပြန်နေတယ်နော်ခုနဩရိစာကိုကုစသဘောကအာယုဏမစိမကတ်တာမျိုးအာယုဏမစိမကတ်လို့ရှိရင်ဟိုတတိလွတ်နေမကတ်ဘူးပြန်မကတ်လို့အာယောနိတော်မလတိကာရဖြစ်အာယောနိတော်မလတိကာရဖြစ်နေဩရိစာကိုကုစဖြစ်မှာပဲတတိမြဲသွားစိတ်ကအေးသွားတယ်တတိကတ်သွားရင်အေးသွားရှုမှတ်တိုင်းပေါ့ ရှုမှတ်တလို့ရှိရင်စိတ်ကအေးငြိမ့်နေအေးငြိမ့်တာကိုရှုမှတ်တရင်အေးငြိမ့်နေတာယောနိတော့ရှုမှတ်တလို့အေးငြိမ့်တာအေးငြိမ့်ရင်ဥဒိစ္စကုက္ကစမဖြစ်ဘူးဒီလိုမှတ်ထားနောက်တစ်ခုကဝိသိကိစ္စဝိသိကိစ္စကြတော့ဗာလဲဆိုဝိသိကိစ္စဖြစ်ကြောင်းတရားဝိသိကိစ္စဖြစ်ကြောင်းတရားကဗာလဲဆိုတော့ဘုန်းကြီးတို့ဖရာတရားပေါ်မှာတန်ခါပေါ်မှာယုံကြည်တာ အောက်ပါဝိသေကိစ္စဝိသေကိစ္စဖြစ်ကြောင်းတရားဝိသေကိစ္စဖြစ်ကြောင်းတရားပါလေဝိသေကိစ္စဘာလို့ဖြစ်လဲမေးရင်ဘုရားတရားပေါ်မှာတန်တရားဖြစ်နေတာသီလတိခါနဲ့တန်တရားဖြစ်တာရှေးဘဝမယုံတာနောက်ဘဝမယုံတာရှေးနောက်ဘဝမယုံတာကြောင်းကျိုးဆက်ဆက်ဖြစ်နေတာပြိဿသမုပ္ပါပြိဿသမုပ္ပါရနောက်အောက်ကဘာချပြည့်အဲ့ဒီအကြောင်းအကျိုးတရားတွေကိုဝိသေကိစ္စဖြစ်ကြောင်းတရားတွေ အဲ့ဒီဝိသေကဖြစ်ကြောင်းတရားတွေကိုကိုယ်ဆင်ញံနှလုံးမသွင်းတတ်ဘူးဆိုတန်တရားတွေဆက်တိုက်ဖြစ်နေတော့ဝိသေကစာဖြစ်တော့ပါဗျာတတိလွတ်နေပညာလွတ်နေအာယောနိတော်မဏိတိကာရ ဖြစ်တယ်အာယောနိတော်မဏိတိကာရကြောင့်ဒီတရားတွေပေါ်မှာဝိသေကစာဖြစ်တယ်အဲ့ဒီလိုမှမဟုတ်ဘဲနဲ့ဒီဟာတွေဖြစ်ပေါ်လာရင်ကိုကစုံစမ်းတာတော့မေးပြမှန်လို့မေးမြန်ရဒါကုသိုလ်ဒီလိုတန်တရားဖြစ်နေအကုသိုလ်တရားတွေ ဒီလိုရှုမှအောက်မှာအောက်ဆုံးမှာအပြီးသေးဘူးအောက်ဆုံးဝိသေကိစ္စပြောတော့မဆွဲနဲ့အောက်မှာယောနိတော်မနတိကာရနော်ယောနိတော်မနတိကာရဝိသေကိစ္စမဖြစ်အောင်ဘာလို့ရမလဲဆိုတော့ကုသိုလ်တရားတွေအကုသိုလ်တရားတွေခွဲခြားနားလျောင်ဆင်ញင်တာတို့မေးမြန်းတာတို့ဒါတွေလောက်ရတာပေါ့ဗျာအဲဒီလိုကုသိုလ်တရားတွေဒီဖရာတရားပေါ်မှာတန်တရားရှိမေးတာတို့မေးပြီးတော့ ဆင်ញံနှလုံးသွင်းတာတော့အော်ဖရာအစစ်ဆိုတာဒါပဲတရားအစစ်ဆိုပါစေတန်ခါသစ္စာပါစေဒါမျိုးတွေပေါ့ဉာဏ်ပညာနဲ့ဆိုင်တော့ဉာဏ်နဲ့မေးမြန်းစုံစမ်းပြီးတော့မှကုသိုလ်ဖြစ်အောင်ဒါကုသိုလ်တရားတွေမမေးမမြန်းမနဲ့တန်တရားဖြစ်အောင်ကုသိုလ်ဖြစ်မှာနော်မေးမြန်းပြီးကွက်ကွက်ပြပြတင်ဟောဒါမှကုသိုလ်ဖြစ်ပါလားဆင်ញံနှလုံးသွင်းတိုင်းဝိသိကိစ္စမဖြစ်ဘူးပေါ့ဗျာ တန်တရားဖြစ်နေတာကိုဒီတိုင်းတိုင်းတော့ဆင်ញံနှလုံးမသွင်းတိုင်းတော့ဆက်တိုက်ဆက်တိုက်ဖြစ်နေမှာအဲ့တော့ဘုန်းကြီးတို့ဒီနိဝေနဖြစ်ကြောင်းတရားတွေအကုန်လုံးကောက်ချက်ချရင်အာယောနိတော်မနတိကာရကြောင့်နိဝေနဖြစ်တယ်ဆင်ញံနှလုံးသွင်းမှုမတတ်ခြင်းကြောင့်ပေါ့နိဝေနဖြစ်တယ်ဆင်ញံနှလုံးသွင်းမှုတတ်ရင်တော့နိဝေနမဖြစ်ဘူးပေါ့အဲ့ဒါလေးမှတ်ထားမယ်နော်ဆရာဝစာပြန်ကြည့်မယ်ဆရာအကုန်လုံးခြုံပြလိုက် ဆင်ញင်အဲ့တော့ယောနိတော်မဏိတိကအယောနိတော်မဏိတိကတော့ပေါ့ဗျာနိဝေနရှုခင်ရှုရကနော်အဲ့ဒီမှာကာမိသနာနိဝေနပဲဖြစ်ဖြစ်ဘာနိဝေနပဲဖြစ်ဖြစ်ဖြစ်ချင်းကြောင့်ရအာယောနိတိမဏိတိကတာဒီနိဝေနမဖြစ်အောင်ပါလို့ねဆင်ញံနှလုံးသွင်းတာယောနိတော်မဏိတိကတာရှိရင်တော့ဆင်ញံနှလုံးသွင်းတတ်တာပေါ့အဲ့တော့သမထဝိပဿနာနှစ်မျိုးရှိတာပေါ့နော်သမထပိုင်းကြတော့ဘုန်းကြီးတို့ဒီဘာဖြစ်ရမလဲဆိုကာမိသနာ ဖြစ်နေရင်တော့ဧကဂရစိတ်တည်ငြိမ်မှုမရဘူးကာမိဆာနာမဖြစ်မှဧကဂရစိတ်တည်ငြိမ်မှုကရတယ်သူကဆန့်ကျင်ပဲပဲနော်ဒီနှစ်သက်ဖွယ်ရအာယုန်တွေမှာဘုန်းကြီးတို့တတိမထားပဲနဲ့တတိတွေလွတ်နေပြီးတော့သဘောကျနေတော့ကာမိဆာနာဖြစ်တယ်ဖြစ်နေတော့တမာရီမရအောင်ဧကဂရမရဧကဂရမဖြစ်ဘူးနော်ကာမိဆာနာမဖြစ်မှခုနအတုပနဲ့ကောင်းတဲ့အာယုန်တွေမှာအတုပနမိတ်ဆင်ញနှလုံးသွင်းတာမယ် သွင်းတရင်ဒီဒီအာယုံမှာကပ်သွားပြီတကူတော့အာယုံဖြစ်သွားပြီဆိုဧကကထာနော်အဲ့ဒါတွေကတော့တတိပညာနဲ့ဆိုင်တယ်ခုနကတော့တတိလွတ်တာနဲ့ဆိုင်တယ်တတိလွတ်ရင် ကောင်းတဲ့အာယုံပေါ်မှာနှစ်သက်သဘောကြတော့ကာမိဆန္ဒဖြစ်မယ်ဆင်ញံနှလုံးမသွင်းတာတော့တတိရှိသွားပြီတတိနဲ့ကောက်အောင်ဒီကောင်းတဲ့အာယုံပေါ်မှာအတုပနမိတ်မြင်အောင်ရှုရမယ်အတုပဖြစ် ဒီလိုဆင်ញနှလုံးသွင်းတိုင်းဒီအာယုံမှာကတ်သွားရင်ကတ်သွားရင်တော့ကာမိဆန္ဒမဖြစ်ဘူးဒီလိုမှတ်ထားမယ်နောက်တစ်ခါကျဗျာပါဒနိဝရဏဒေါသဖြစ်စရာအာယုန်တွေတွေ့လာရင်ဘုန်းကြီးကတတိလွတ်နေဒေါသတွေဆက်တိုက်ဖြစ်တာပဲတတိလွတ်တယ်ဆိုတာဆင်ញနှလုံးမသွင်းတတ်တဲ့သဘောပါပဲအဲ့ဒီလိုဖြစ်နေဘုန်းကြီးတို့တဏ္ဍာမှာဒေါသဖြစ်မယ်ဒေါသဖြစ်နေလည်းပဲပီတိတော့မဖြစ်နိုင်ဘူးပေါ့ အဲဒီတတိနဲ့ခုနဒေါသဖြစ်စရာအာယုံမှာဒေါသမဖြစ်အောင်ဘာလုပ်မှလဲဆိုကောင်းကင်ကိုရှာမေတ္တာမေတ္တာပွားမယ်အဲ့လိုဆင်ញံနှလုံးသွင်းတတ်ရင်ဆင်ញံနှလုံးသွင်းတတ်ခြင်းကြောင့်ပြာဝရနိဝရဏမဖြစ်တော့ဒေါသမဖြစ်တော့ဒေါသမဖြစ်ရင်ပီတိကသမထဘက်မှာပီတိကနှစ်သက်မှုကျေနပ်မှုဆိုတာလာနိုင်မယ်နော်ဒေါသမဖြစ်ပဲနဲ့စိတ်က ကျေနပ်နေတဲ့သဘောပေါ့။နောက်ဌိနာမိတာသွားမယ်။ဌိနာမိတာမှလည်းဒီတိုင်းပဲဌိနာမိတာဆိုအလုံးတွေပင်မမယ်။စာရည်သာဗိုက်တွေတင်းတင်းနေမယ်။အဲဒီကာလမျိုးဌိနာမိတာဖြစ်တတ်တယ်။ဖြစ်လာရင်တတိလွတ်ပြီးတော့နေလိုက်ရင်တော့အာယောနိတော်မနတိကာလနဲ့နေလိုက်ရင်တော့ဌိနာမိတာဖြစ်တော့ဗျာ။အဲဒီကကြရင်တော့သမထဘိုင်းမှာဇာနဲ့ပတ်သက်တဲ့တရားတွေမဖြစ်နိုင် တကယ်လို့ဘုန်းကြီးတို့ကဆင်ញင်နှလုံးသွင်းတတ်တယ်ဒီပြင်းမှုတွေလွတ်တော်ထိနာမိတာမဖြစ်အောင်ကြိုးစားအထောက်နိုင်မယ်ဆိုထိနာမိတာရဲ့ဆန့်ကျင်ဘက်ကဝိတက်ပဲနော်ထိနာမိတာဝင်နေလည်းပဲစိတ်ကကြံတွေးစရာကောင်းတဲ့အကြံတွေစဉ်းစားမှုတွေမဖြစ်ဘူးထိနာမိတာမဝင်မှကောင်းတဲ့အကြံဝိတက်တွေဖြစ်တော့ဇံဝိတက်တွေဖြစ်တော့ဒါဇံသမထပိုင်းအနေနဲ့ပြောတာ နောက်တစ်ခုကျတော့ဥဒိစ္စကုက္ကုစသွားကြရအောင်စိတ်ပူပါနေတဲ့စိတ်မငြိမ်ချမ်းနေတဲ့စိတ်မငြိမ်ချမ်းမှုတွေစိတ်ပူပါမှုတွေဒါတွေထပ်တလဲလဲတွေ့နေပိုးပူပါနေပိုးပြီးတော့စိတ်တွေပြောင်းနေနေတာဒါလေးကိုတတိနဲ့ဉာဏ်နဲ့ဆင်ញင်နှလုံးသွင်းတာနှလုံးမသွင်းနိုင်ဥဒိစ္စကုက္ကုစဖြစ်တယ်ဥဒိစ္စကုက္ကုစဖြစ်နေတော့ဇံပိုင်းမှာဘာဇံမှဇံဘာဆိုင်ငါမှမဖြစ်ဘူးနော်တကယ်လို့ဘုန်းကြီးက စိတ်အေးချမ်းမှုတွေဒီမအေးချမ်းမှုတဲ့စိတ်တွေကိုတတိညာပညာလေးနဲ့ကြည်လိုက်တဲ့အခါကျတော့တတိလေးနဲ့စောင့်ကြည့်ဉာဏ်ပညာလေးနဲ့စောင့်ကြည့်ပေါ်ပြောပေါ်ပြောနဲ့စိတ်လေးအေးချမ်းလာတယ်အဲ့လိုဆင်ញင်နှလုံးသွင်းတတ်ရင်ဒီစိတ်ပြန့်လွင့်မှုပုပ္ပါမှုတွေမဖြစ်တော့မဖြစ်ရင်စိတ်ကချမ်းသာလာတယ်ဒါဒုက္ခလို့ခေါ်တယ်ဒုက္ခဝိညာပေါ့နော် သုဒ္ဓဇံကြရင်တော့ဥပ္ပခဝိညာပေါ့အမျိုးမှန်တယ်ဥပ္ပခဝိညာလည်းဥပ္ပခဖြစ်နေဥပ္ပခ အဲ့လိုမှတ်ထားမယ်ပြီးတော့နောက်ဆုံးတစ်ခုဝိသိကိစ္စနော်ခုနကယုံမှန်တန်တရားဖြစ်ကြောင်းတရားတွေရှင်မျိုးရှိတယ်အဲ့ဒီရှင်မျိုးပေါ်မှာကိုကတတိနဲ့ညာနဲ့ဆင်ញံနှလုံးမသွင်းတော့ဘူးဆိုရင်အာယောနိတော်မနတိကာရဖြစ်တယ်အာယောနိတော်မနတိကာရကြောင့်ဝိသိကိစ္စဖြစ်တော့ဗျာဝိသိကိစ္စဖြစ်နေတဲ့ဗန်စံတရားမှမဖြစ်ဘူးနော် အဲယုံမတန်တရားဖြစ်ကြောင်းတရားတွေပေါ်မှာယုံမတန်တရားကင်းအောင်တတိနဲ့ဉာဏ်နဲ့ရှုမှတ်တတ်မယ်ဆိုရင်အဲ့မှာကုသိုလ်အကုသိုလ်ကွယ်ကွယ်ပြားပြားသိပြီးတော့ဝိသေကိစ္စမဖြစ်တော့ဝိသေကိစ္စမဖြစ်ရင်ဒီတရားတွေမမှန်ကန်ကန်တုံတတ်တတ်တဲ့ဝိသရာစာနဲ့ဖြစ်တယ်ဒါပြောသွားတယ်ပေါ့ဗျာအဲပြောသွားတော့အဲ့ဒါပြီးတော့ဘုန်းကြီးတို့ဗာပြောခြင်းလဲဆိုပထမဒီအခြေခံတော့သိထားမယ်နော်နော်အကုန်လုံးဒီဇာကြီးကတော့ ဒီဝိသိကိစ္စဒီနိဝေနဖြစ်ကြောင်းမဖြစ်ကြောင်းဒါလေးကိုသိစေချင်တာပါနိဝေနဒီတရားတွေနိဝေနတရားတွေကဘုန်းကြီးတို့တဏ္ဍာမှာဖြစ်နေမှာပဲနော်ကာမိစ္စလောဘဖြစ်နေမှာပဲဒေါသလည်းဖြစ်နေမှာပဲဌိနမိတာလည်းဖြစ်တာပဲဥဒိစ္စကုကုစစိတ်ပြပြောင်းနေတာပူပါနာဒါလည်းဖြစ်နေမှာပဲတန်တရားဖြစ်တာဒါတွေလည်းဖြစ်နေမှာပဲဘာကြောင့်ဒီနိဝေနတွေဖြစ်လဲတတိလွတ်နေလို့အာယောနိတမနိတိကာရကြောင့်ဖြစ်တယ်မှတ်တာပါဒါတွေမဖြစ်အောင်ဘာလုပ်ရမလဲ တတိကအောင်လုပ်ရမယ်ယောနိတော်မလီကတော့ဆင်ញံနှလုံးသွင်းတောင်းလုပ်ရမယ်နော်အကုန်လုံးချုပ်ပြောရင်အာယောနိတော်မလီကတော့ကြောင့်နိဝေနတရားကိုတဏ္ဍမှာဖြစ်တယ်ယောနိတော်မလီကတော့ဆင်ញံနှလုံးသွင်းတတ်ခြင်းကြောင့်နိဝေနမဖြစ်ဘူးလို့ဒီလိုမှတ်ထားရင်ပို့ပြီးတော့ရှင်းရှင်းလေးသဘောပေါက်လိုက်တယ်အဲတော့ဒီနိဝေနကိုရှုမှတ်တဲ့အခါမှာဗုဒ္ဓဘာဟောခဲ့လဲဆိုတော့အောက်ကဆက်ကြည့်မယ်အောက်ကတမျက်နှာကိုကြည့် အဲ့မှာနိဗ္ဗာန်ရှုမှတ်တဲ့နည်းနော်အဲ့ဒါလေးကြည့်မယ်ဘုန်းကြီးတို့ဓာရ6ခုမှာဓာရ6ပါမယ်6ခုနဲ့တူလို့ပေါ့ဗျာအဲ့ဒီတစ်ခုမှာကောင်းတဲ့အာယုံတစ်ခုခုထင်မြင်လာရင်လို့ခြင်းနဲ့လောဘစိတ်ဖြစ်တော့ပေါ့ဒီလောဘစိတ်နဲ့တူစေတသိက်တွေလည်းဖြစ်တော့ပေါ့နော်အဲ့ဒီစေတသိက်ထဲမှာနော်ကိုကိုအစ္ဆဒတ္တနာမှာလောဘဆိုတဲ့ နိဝရဏဖြစ်မဖြစ်ကိုယ့်အကိုဆင်ញင်ရမယ်ဒီနိဝရဏရှုမှတ်တဲ့နေ့နော်ကိုယ်တဏ္ဍာမှာအာယုန်တကူတွေ့လာပြီးအာယုန်အာယုန်တကူကကိုယ်ဓာရ၆ပါးတကူမှာထင်လာမြင်လာပြီဆိုရင်စိတ်ဖြစ်ပါတယ်အဲ့ဒီစိတ်နဲ့တူစေတသိက်ပဲစေတသိက်တွေမှာလောဘသူကကောင်းတဲ့အာယုဖြစ်ခြင်းကြောင့်လောဘစေတသိက်ပေါ့ဗျာကိုယ်တဏ္ဍာမှာအဲ့ဒီလောဘဆိုတဲ့ကာမေကာမေသန္တာနိဝရဏဆိုတကယ်တမ်းကျလောဘကိုပြောတာ ကိုယ်တဏ္ဍာမှာလောဘဆိုတဲ့ကာမိသနာနိဝေနဖြစ်မဖြစ်ကိုယ်စိတ်ထဲမှာဖြစ်မဖြစ်ဆင်ခြင်ပါပြီးတော့ကာမိသနာနိဝေနဖြစ်နေတဲ့အဲ့ဒီကာမိသနာနိဝေနတတိနိုင်ညာနဲ့ရှုမှတ်နေရမယ်သိနေရမယ်ဒီဘော လောဘလေးပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒါမို့လောဘရဲ့ဒုက္ခဒုက္ခဆင်းရဲတဲ့သဘော လောဘရဲ့ကိုဖြစ်ခြင်းလို့မဖြစ်တဲ့သဘောဒါလေးတွေကိုကြည်ကြမယ်ဒါရဲ့တတိညာနဲ့ရှုမှတ်နေရတာနောက် ဒီကာမိဆန္ဒဝေနိဝရဏမဖြစ်ရင်လည်းမဖြစ်တာကိုတတိနဲ့ညာနဲ့ရှုမှန်းတယ်တတိကအနေနဲ့ဒီလောဘမဖြစ်ဘူးပေါ့ဗျာမဖြစ်ရင်လည်းမဖြစ်တာကိုလည်းတတိနဲ့ညာနဲ့ရှုမှန်းနေတယ်မဆိနာကိုရှုမှတ်နေကြအာရုံဆက်ပြီးရှုမှတ်နေတဲ့သဘောပါလွတ်ထွက်သွားရင်ဒီလောဘလည်းဝင်လာနိုင်တယ်မဆိနာအောင်လည်းကနေဒီလောဘမဝင်ဘူးဒါကိုပြောလို့ပါအဲနောက်တစ်ချက်သူကရှုမှတ်မှာတော့ဒီကာမေဆန္ဒနေလာဖြစ်ရင်ဖြစ်တယ်မှာတတိနဲ့ညာနဲ့ရှုမှတ် မဖြစ်ရင်လည်းမဖြစ်ဘူးဆိုတာကကိုယ်မှနေကြဝင်လေထွက်လေဝင်လေထွက်လေအောင်ပေါ့ဝေဒနာဆိုဝေဒနာပေါ့ဝါယောတဆိုဝါယောတပေါ့ဒါရှုမှတ်နေကတ်နေကာမိဆန္ဒတတိတတိလေးနာမဆိနေအောင်နဲ့ကတ်နေမဖြစ်ဘူးပေါ့ဗျာအဲ့ဒီမှာတခါခါတိုင်းကအဲ့ဒီလောက်တင် ရှုခိုင်းတာအခုကျတော့အဲ့ဒီအကြောင်းတွေပါရှုခိုင်းတယ်နံပါတ်၄အဲ့ဒီနှစ်သက်ဖွယ်အာယုံမှာခုနကဆင်းရဲနှလုံးသွင်းမှုမတက်ချင်းကြောင့်ဘာဖြစ်လာလဲ ကူမူလကမဖြစ်ပေါ်စေတဲ့ကာမိဆန္ဒနိဝရဏဖြစ်ပေါ်လာနှစ်သက်စရာအောင်လေးဒိုင်းကလေးတွေးလာတဲ့အခါကျတော့ကောတတိလွတ်သွားလွတ်သွားတော့အဲ့ပေါ်မှာနှစ်သက်သဘောကျတဲ့စိတ်ဖြစ်တာဒါလောဘပဲဒါကာမိဆန္ဒနိဝရဏခေါ်တယ်အဲ့ဒီကာမိဆန္ဒနိဝရဏဘာကြောင့်ဖြစ်လဲအာယောနိမနအာယောနိတော်မနတိကာရအကြောင်းဟာငါဆင်ញနှလုံးမသွင်းတော့ဒါဖြစ်တာပဲအဲ့ဒီအာယောနိတော်မှာဆင်ញနှလုံးမသွင်းတတ်တဲ့ဟာကို အာယောနိတော်မနတိကာရကိုတတိနဲ့ပြန်ရှုမှဒီအာယောနိတော်မနတိအကြောင်းပေါ့လေကာမိဆန္ဒဖြစ်ခြင်းအကြောင်းဒါကြနည်းနည်းခက်သွားပြီပေါ့အကြောင်းကျိုးအကြောင်းကျိုးတွေဒါရှုခိုင်းတယ်ဒါကြောင့်တဖြည်းဖြည်းမြင့်တက်လာတယ်မြင့်တက်လာတဲ့အခါကျတော့တော်တော်လေးတတိထားနားထောင်မှနော်မလို့ရင်တော်တော်ရှုပ်ထွေးတယ်အဲ့ဒီမရှုမှတ်လို့လွတ်သွားတော့အာယောနိတော်မနတိကာရခေါ်တယ်အာယောနိတော်မနတိကဆင်ញနှလုံးမသွင်းတတ်လို့ ဒီကာမိဆန္ဒနိဗ္ဗာန်ဖြစ်တာအဲ့ဒီဆင်ញင်နှလုံးမသွင်းတတ်တဲ့အာယောနိတော်မနတိကာရကာမိဆန္ဒအကြောင်းအာယောနိတော်မနတိကာရကိုလည်းတတိနဲ့ညာနဲ့ရှုမှတ်ရမယ်နောက်ခုနနှစ်သက်ဖွယ်အာယုံကိုဘုန်းကြီးတို့ဒါအတုဘနမိတ်နဲ့မြင်အောင်ရှုတယ်ဒါတော့ကိုဘောကမ္မတာရှုလိုက်မယ်ဒါမှမဟုတ်32ပုံပုံရှုလိုက်မယ်ဒါမှမဟုတ်တရားသူဝအနေနဲ့မြောင်ဆင်းရဲမယ်တရားသူဝအကုန်လုံးမရှုတော့ရိုးစုအနေနဲ့မြောင်ရှုမယ်မယ်အဲတော့ အဲ့ဒီလိုရှုမှတ်တရင်ဘာဖြစ်သွားလဲဆိုတော့ယောနိတော်မနိတိက ထားလိုက်တာပဲရှုမှတ်တာတော့ယောနိတော်မနိတိကထားရှုတလုံးသွင်းတယ်လို့ခေါ်တာပဲအဲ့လိုနှလုံးသွင်းယောနိတော်မနိကဆင်ញံနှလုံးသွင်းတရင်ဒီအာယုံပေါ်မှာခုနနှစ်သက်ဖွယ်အာယုံပေါ်မှာအာတုပနမိတ်ရလို့ထင်ပြီးတော့ကာမိဆန္ဒနိဝေနမဖြစ်တော့မဖြစ်တာကသူကနှမျိုးပေါ့တရင်ကမဖြစ်တာရှိတယ်ဝိခမနာမဖြစ်တာရှိတယ် တရင်္ဂခဏဆိုတာကခုနကဒီအာယုံပေါ်မှာအတုပမြင်နေတဲ့ခိုက်တန်လေးပေါ့အာတရင်္ဂခဏတာပဲဇံရတဲ့အခြေအနေမျိုးပေါ့ဝိက္ခမနာဆိုအကြာကြီးဆိုဖယ်ရှားနေတယ်နော်အဲ့ဒီလိုဆင်ញင်နှလုံးတွင်းလိုက်တဲ့အတွက်ကာမိဆန္ဒတွေပဲတော့မဖြစ်ဘူးအဲ့တော့သူဘာလို့မဖြစ်ဒီကာမိဆန္ဒတွေပဲဘာဖြစ်လို့မဖြစ်လဲအကြောင်းအရာယောနိတော်မလီတ္တကာဆင်ញင်နှလုံးသွင်းတာလို့အဲ့ဒီယောနိတော်မလီတ္တကာကို တတိနဲ့ညာနဲ့အကြောင်းပေါ့ဗျာကာမိဆန္ဒမဖြစ်ခြင်းရဲ့အကြောင်းဒါကိုလည်းတတိနဲ့ညာနဲ့ပြန်ရှုမှတ်ရမယ်ဒီလိုပြောတာပြီးတဲ့အခါကျတော့ဘာလာလဲဆိုတရင်ကပံဝိကမနာပဲပယ်ရှားနိုင်တဲ့ကာမိဆန္ဒနိဗ္ဗာန်တရားနောက်ခါမဖြစ်မလို့လားနေအောင် အကြောင်းဖြစ်တဲ့ရိယာမဲကိုတတိနဲ့ညာနဲ့ရှုမှတ်နေရမယ်ဒါကတော့ဒီယောနိတော်မနတိကာရပါပဲ။မက်ကတော့ဘုန်းကြီးတို့မသိနိုင် ဒီကာမိဆန္ဒနိဗ္ဗာန်တော့လုံးဝမဖြစ်ပေါ်နိုင်တဲ့အကြောင်းဆိုတာရှိတယ်အရိယာမဲ့ပေါ့အရိယာမဲ့ကိုဘုန်းကြီးတို့ဆင်ញံနှလုံးသွင်းပြီးတော့ဒါကိုလည်းတတိညာနဲ့ရှုပါမယ်ဒါကတော့ကာမိဆန္ဒနိဗ္ဗာန်ပေါ့အောက်မှာဘုန်းကြီးတို့ဆက်ကြည့်မယ်အာယောနိတော်မနိတိကာရဆိုဘာလဲဆိုဒွါရ6ပါးမှာထင်လာသမျှအာယုများကိုနေစာဒုက္ခနော်လေနေစာဒုက္ခအတ္တသူပါလို့နှလုံးသွင်းပြောင်းမြန်ပေါ့ဗျာ ကောင်းထင်တာမျိုးပေါ့သူကနော်ဒါကိုမြဲတယ်ချမ်းသာတယ်လို့ထင်တာမျိုးငါကောင်းသူကအတကောင်းလို့ထင်တာမျိုးဒါနှလုံးအဲ့လိုမျိုးထင်နေတာဟာကိုကတတိလွတ်နေတာကိုပြောတာပါတတိလွတ်နေအဲ့ဒီလိုထင်တာပါအဲ့ဒီလိုထင်နေမြင်နေ အကုသို့ဖြစ်ခြင်းရဲ့အကြောင်းပဲနော်ကိုယ်တဏ္ဍာမှာဆင်ញင်နှလုံးသွင်းတဲ့အကုသို့ကြီးချက်ဖြစ်နေတယ်လို့မှတ်ထားပါ အဲ့တော့အကုသိုလ်ဖြစ်ခြင်းအကြောင်းရပါလဲဆိုရင်အာယောနိတော်မနိတိကာရပဲအောက်ကိုဆက်ကြည့်မယ်ယောနိတော်မနိတိကာရဆိုဘာလဲဆိုဒီတရားတွေပေါ်မှာနေသဒုက္ခအနတ္တအတုဝအနေနဲ့ရှုမြင်ခုနကောင်းတဲ့အာယောဆိုရင်အတုဝအနေနဲ့ရှုမြင်တော့ယုံနံတရားတွေဆိုနေသဒုက္ခအနတ္တနဲ့မြင်အောင်ရှုရတော့အဲ့လိုရှုတာပဲအောက်ကိုဆက်ကြည့်မယ်အောက်ကြတော့ဘာဆက်ပြောလဲဆိုဘုန်းကြီးတို့ခုနကဒီ ကာမိဆန္ဒနိဝရဏဘယ်ပုဂ္ဂိုလ်တွေမှာပယ်လဲမပယ်လဲဒါတွေသိရတော့မှာလေအဲ့မှာကာမိဆန္ဒဆိုလောဘပဲလောဘဆိုတာကသောတာပန်ထီအောင်ကဒီအပယ်ကြစေတတ်တဲ့လောဘမျိုးသောတာပန်ကပယ်ပါတယ်အပယ်မကြတဲ့လောဘမျိုးတွေကျန်တာပဲပြီးတော့ဌိနမိတာတို့ဥရိဇာကုဇာနိဝရဏတို့နော်ပြီးတော့အပယ်မကြအစအောက်ကနေစပြောရင်ပုတ်ကောင်းပါတယ် သောတာပန်ပါပဲလဲဆိုဒိဋ္ဌိနဲ့ဝိသိကိစ္စပဲတာဒါနိဝရဏတွေဟောတော့နိဝရဏတွေပဲပြောလို့ရတယ်ဝိသိကိစ္စလုံးဝပယ်တော့ဗောဗျာသမုတ်စီရာပါမြင်လုံးဝပယ်နိုင်တာဒါသောတာပတိမညာနဲ့ဝိသိကိစ္စနိဝရဏပယ်ဖို့သမုတ်စီရာပယ်နိုင်ကြောင်းဘဇဝတိကသောတာပတိမြတ်ကပဲသိနိုင်တယ်ပြီးတဲ့အခါကျတော့နိဝရဏကခုနကဒီထဲမှာ6ပါးဆိုရင်5ပါးပဲအဓိကကြား အနာဂံပုဂ္ဂိုလ်ရှာပြာဝရနိဝေနာတို့ဥဒိစ္စကိုပြာဝရဆိုဒေါသပဲဥဒိစ္စကိုကုက္ကုဆဆိုတာလည်းဒေါသပဲဒီတရားတွေပေါ်မှာကြတော့သမုတ်စီတာပါအောင်ဖြင့်လုံးဝပယ်ပယ်လိုက်တော့ဒါအနာဂံမဲ့ဖြင့်သိနိုင်တယ်ဒါပြောတော့ယဟန္တာယဟန္တာကြတော့ဒီကာမိဆန္ဒနိဝေနာလုံးဝအကျွင်းမဲ့ပယ်တာကိုပြောတာ သောတာပန်တို့ကဒီစိတ်တစ်ပိုင်းပယ်တယ်အနာဂံတို့ကလည်းဒီလောဘဒီစိတ်တစ်ပိုင်းသောတာပန်ပယ်ကြနိုင်တဲ့လောဘပယ်တယ်ပယ်မကြနိုင်တဲ့လောဘမပယ်ဘူးအနာဂံကြတယ်သူကကာမဘုံမှာရှိတဲ့ကာမတဏပဲပယ်တယ်ရူပဘုံအရူပဘုံမှာမပယ်ဘူးယဟန္တာကြတော့ဘယ်ဘုံမှာဖြစ်ဖြစ်ဒီကာမတဏကာမတဏကာမိဆန္ဒဆိုကာမတဏပယ်တယ်ရူပဘုံမှာဖြစ်အရူပဘုံမှာဖြစ်ယဟန္တာမဖြစ်တော့မမြော်တော့ဌိနမိတာအိတ်ချင်းငိုင်းမြတဲ့စိတ်ကတော့ ရဟန္တာဖြစ်မှာပဲအကျွေးမဲ့နိုင်တာပါဒီချိန်တော့ဖြစ်နေကြအောင်ပါပါဟုတ်ရိစားလည်းဒီတိုင်းပဲရဟန္တာဖြစ်မှာပဲနိုင်ပါတယ်ကြံတဲ့ချိန်တော့ဖြစ်နေအောင်အဲလိုရဟန္တာမဖြစ်သေးတဲ့ခုနိရောဓရှုမှတ်တဲ့နေရာရဟန္တာမဖြစ်သေးတဲ့ပုဂ္ဂိုလ်လည်းရှုမှတ်ဖို့ဟောတာတော့အဲလိုရဟန္တာမဖြစ်သေးတဲ့ပုဂ္ဂိုလ်ဘယ်နှလို့ဒီနိဝရဏတွေနောင်မဖြစ်တဲ့နိဝရဏတွေကိုဘယ်နှလို့သိနိုင်မလဲဆိုခုန သုတ္တဗျာညာပေါ့ဆင်ញံနှလုံးပေးပြီးသိတဲ့ညာမျိုးပေါ့ယောနိတုံတိကာရခေါ်တယ်နော်အဲကြောင့်ဘုန်းကြီးတို့ပုရုဇဉ်များရဟနာပဲဖြစ်တဲ့ယောဂီများပုရုဇဉ်များလည်းမရသေးတဲ့မညာများသုတ္တဗျာညာနဲ့ဆင်ញံနှလုံးသွင်းပေါ့ယောနိတုံသုတ္တဗျာနဲ့အခြေခံပြီးယောနိတုံကလည်းဆင်ញံနှလုံးသွင်းပြီးသိနိုင်ပါတယ်ဒီလိုပြောသွားတယ်ဒါကသူကနိဟုဏတစ်ခုတစ်ခုမှာဘုန်းကြီးတို့ကအပေါ်ပြန်တက်လိုက်နော် ပေါ်ပြန်ကျင်နိဝရဏတစ်ခုတစ်ခုမှသူကဘလို့ဆင်ញံခိုင်းလဲရှုမှတ်တဲ့နေရအဲ့ဒီ၅မျိုးပဲပေါ့နော်အပေါ်ပြန်တက်လိုက်အဲ့ဒီအဲ့ဒီမှာရှုမှတ်တဲ့နေပြောမလို့ရပြီခုနနိဝရဏရှုမှတ်တဲ့နေအောက်မှာဒုတိယမျက်နှာအောက်အောက်ကနိဝရဏရှုမှတ်တဲ့နေဟွန်းအောက်နားလေးမှာအဲအဲ့ဒီမှာရှုမှတ်တဲ့နေအဲ့မှာကြည့်ခုနကာမိဆန္ဒပဲပြောတာဗျောရနိဝရဏလည်းဒီတိုင်းကိုယ်စိတ်ထဲမှာဒါရ6ပါးတစ်ခုခုမှာ ခုနကမကောင်းတဲ့အာယုကျုံလာတဲ့ခါမှာဒေါသစိတ်ဖြစ်တယ်ပေါ့ဗျာဒီဒေါသစိတ်နဲ့အတူစေတသိက်တွေဖြစ်တော့ကိုယ့်ရဲ့တဏ္ဍာမှာဒေါသဆိုတဲ့ပြောင်းရနိဗ္ဗာန်ဖြစ်မဲ့ဖြစ်ဆင်ញင်ရမယ်အကြောင်းရှုမှတ်တဲ့ကမှာစိတ်ထွက်တဲ့ထွက်တဲ့ဒီလောက်တွေမဟုတ်ဘူးဗျာသိချဆင်ញင်ကြည့်ရတယ်ထွက်တာဘာကြောင့်ထွက်တယ်လဲဘာတွေဖြစ်လို့ထွက်တယ်လဲဒါတွေပေါ့ရာဝရနိဗ္ဗာန်ဖြစ်မဖြစ်ဆင်ញင် ရောင်ရနေရဖြစ်ရင်လည်းပဲဖြစ်မှန်းသိပြီးတော့တတိညာနဲ့ရှုမှအောင်ပေါ့မဖြစ်ရင်လည်းမဖြစ်မှန်းသိပြီးတော့တတိညာနဲ့ရှုမှဒါနေဝရဖြစ်ခြင်းဗျာဝရနေဝရဖြစ်ခြင်းအကြောင်းတွေမဖြစ်ခြင်းအကြောင်းတွေဒါတွေကိုလည်းရှုမှပဲဗျာဝရနေဝရဖြစ်ခြင်းကြောင့်အာယောနိတော်မနိတိကတော့ပေါ့ဗျာဝရနေဝရမဖြစ်ခြင်းကြောင့်ရောနိတော်မနိတိကဒါတွေကိုလည်းတတိနဲ့ညာနဲ့ရှုမှပဲ ဒီဗျာဝရနိဗ္ဗာန်ကိုဘယ်ချိန်ရောက်မှအပိတပယ်နိုင်တယ်လဲအနာဂိုင်းမဲ့မှာပယ်နိုင်တယ်ဒါမျိုးဘုဒ္ဓဇင်လည်းဟောအနာဂိုင်းမဲ့ရမယ်ဒီတရားပယ်နိုင်တယ်အဲ့ဒီဆင်ញံနှလုံးသွင်းပြီးဒါကိုလည်းမှတ်ရမယ်လို့ဆိုလိုတယ်။ဒါကြောင့်အကြောင်းဖြစ်တဲ့နိဗ္ဗာန်အောက်မှာခြင်းနံပါတ်6နံပါတ်6အဲ့မှာကျတော့ဒီခုနကာမိသန္တာနိဗ္ဗာန်ကိုပြောတယ်။ခုဗျာဝရနိဗ္ဗာန်ကျတော့ကာမိသန္တာနိဗ္ဗာန်တကယ်တမ်းကျအရဟတမေနဲ့မပယ်နိုင်တာ။ဟောဒီ ကာမိဆာနိဝရဏအကျွင်းမဲ့ပယ်နိုင်တယ်ဆိုတာကတော့ရတ္တနမနဲ့ပဲပယ်နိုင်တာပဲဒါကိုသတိညာနဲ့ဆင်ញံနှလုံးသွင်းရဝရနိဝရဏကြတော့နာဂိုင်းမှတ်မှာပဲနာဂိုင်းမှတ်နဲ့ပဲအကျွင်းမဲ့ပယ်နိုင်တာပဲအဲလိုရှုမှတ်တဲ့အကြောင်းပေါ့လေအဲ့ဒီအကြောင်းလေးကိုလည်းဆင်ញံနှလုံးသွင်းရမယ်ပြောတယ်ဘယ်နိဝရဏမဆိုကိုယ်စိတ်ထဲမှာပထမဆုံးဖြစ်မဖြစ်ဆင်ញံမှာဖြစ်ရင်လည်းညာနဲ့ဆောင်းကြည့်ပါမဖြစ်ရင်လည်းညာနဲ့ဆောင်းကြည့်ပါ မဖြစ်ခြင်းရဲ့အကြောင်းကိုလည်းဆင်ញံရမယ်ဖြစ်ခြင်းရဲ့အကြောင်းကိုလည်းဆင်ញံရမယ်။နောင်ဒီနိဝရဏဘယ်ချိန်မှမဖြစ်တော့တယ်လဲဆိုတဲ့ဒီမက်ကိုလည်းဆင်ញံနှလုံးသွင်းရမယ်အလုံး၅ချက်ပေါ့ဗျာ။ဘယ်နိဝရဏပဲဆိုဒီလို၅ချက်၅ချက်ဆင်ញံနှလုံးသွင်းရမယ်။ဒါမှဒါလည်းသူကဒီနိဝရဏတွေကို ရှုမှတ်နိုင်ပြီးတော့ရှုမှတ်တော့အောင်မြင်ထီရောက်တော့အဲတော့ဒီနိဝရဏနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ နည်းနည်းလေးပြောပါဦးမယ်တုတ်တစ်ခုအခြေခံပြီးတော့သင်္ဃာရဝတုတ်ဆိုဒီထဲမှာမပါတော့ဘောဗျာဒါရှုမှတ်တဲ့နေသိသွားပြီဘုရားလက်ထက်ကတော့ကသင်္ဃာရဝဆိုတဲ့မြို့သားတွေကဘုရားစီလာပြီးတော့ရှောက်ပါတယ်ရသော်ဗျာတဲ့တပည့်တော်တဲ့နှစ်ပေါင်းများစွာလေ့လာထားတဲ့ပညာရတ္တိဟာတဲ့တခါတည်းမေ့ပြောက်သွားတယ်တခါတကံကြလည်းပြန်သတိရတယ်ဗျာအဲ့ဒါဘာကြောင့်ပါလဲ ဗုဒ္ဓမိတ်ပါတယ်ကဗိသန္တာဆိုတဲ့ຢာကလောဘတွေနှိမ့်ဆက် စိတ်ဖြစ်နေတဲ့အခါဒီຢာကလွတ်မြောက်ကြောင်းတရားတွေကိုလောဘလွတ်မြောက်ကြောင်းတရားတွေကိုဟုတ်တိုင်းမှဆိုတာမသိတဲ့အခါမှာကိုယ်အကျိုးသူများအကျိုးကိုလည်းမမြင်နိုင်ဘူးတဲ့အဲ့ဒီချိန်ကာလမျိုးဆို နှစ်ပေါင်းများစွာလေးလာထားတဲ့ဉာဏ်ပညာရတ္တိကမင်းမြောက်သွားတတ်တယ်တဲ့ သူကဥပမာပေးတာတော့ကြည်လင်းနေတဲ့ရေခွက်ထဲမှာအမဲတို့စိန်တို့ဝါတို့ပြာတို့တမျိုးမျိုးပေါ့အယောင်တမျိုးမျိုးထက်လိုက်ထက်ထက်ပြီးတော့ကိုယ့်မျက်နှာကိုငုံကြည့်ရင်ကောင်းကောင်းမမြင်ရသလိုပေါ့ဒီကြည်လင်းနေတဲ့စိတ်ထဲမှာဘုန်းကြီးတို့ဒီလောဘကာမိဆန္ဒအညစ်အကြေးဝင်လာရင်အညစ်အကြေးတွေစွန့်ထင်းလာရင် လောဘကပိတ်ဖုံးထားတဲ့အခါ ခါသို့မဟုတ်ဒီလောဘကိုလွတ်မြောက်ကြောင်းတရားမသိတဲ့ခါမှာမိမိကြိုသူတစ်ပါးကြိုမမြင်နိုင်တော့ဘူးဗျာမမြင်နိုင်တဲ့ခါကျတော့ဒါခုနကရထားတဲ့အသိဉာဏ်นี่ပညာရတဲ့မေးပြောက်သွားတာအဲ့လိုမျိုးမဖြစ်အောင်ကိုကဒီလောဘတွေဝင်လာပြီးဒီလောဘဝင်လာတဲ့လောဘစိတ်ကာမိဆန္ဒစိတ်ကိုလည်းသိရမယ်သူ့ရဲ့ဖြစ်ကြောင်းတရားကိုလည်းသိရမယ် အဲ့ဒီဖြစ်ကြောင်းတရားကိုသိပြီးဝိပဿနာဉာဏ်ရှုရမယ်ရှုနေတော့သူကဒီနိဝရဏတွေကာမိဆန္ဒနိဝရဏမဖြစ်ဘူးပေါ့ဗျာဒါကိုဟောပါအဲ့တော့ဒီလောဘကတခါတခါမှတ်ထားဖို့ကနော် လောဘဖြစ်လာရင်ရန်သူတွေမပြုတ်လုံနိုင်တဲ့အကျိုးမဲ့ကိုလည်းပြုတ်လိုက်နိုင်ပြုတ်လုံနိုင်တယ်လောဘဝင်လာရင်ဘာမှမငဲ့တော့ဘာမှမကြောက်တော့အဲကြောင့်ရန်သူတွေကကိုယ်ဒုက္ခပေးတယ်အတိုင်းအတာတစ်ခုလောက်ပဲ ဒီလောဘဝင်လာပြီးရန်သူမပြုတ်လုံနိုင်တဲ့အပြစ်မျိုးကိုမှကျุလို့မိတတ်တယ်ဒါသတိထားတယ်။အဲကြောင့်မို့ဒီလောဘတွေဝင်လာရင်လောဘဖြစ်ကြောင်းကိုလည်းသိအောင်လုပ်ရမယ်။လောဘဆိုကာမိဆန္ဒနိဗ္ဗာန်ပဲ။လောဘကိုလည်းသိအောင်ညာနဲ့ရှုမှတ်နိုင်ရမယ်။မရှုနိုင်ရှုမှတ်နိုင်လို့လွတ်ထွက်သွားရင်တော့ဘုန်းကြီးတို့အများကြီးခံဖို့ရှိတယ်။နောက်ဘာဥပမာပေးတာလဲဆိုဘုန်းကြီးတို့ ဇလေနဘဝတိပင်ကဇလွေနေဝဝိသုဇတိစေတေနဘဝတိပင်ကစေတေနဝိသုတေရေကြောင့်ဖြစ်တဲ့အညစ်အကြေးပါဘုန်းကြီးတို့ဒီမိုးရာသီတွေပါတယ်ဆိုရင်ခရီးသွားတယ်ဖဏမပါဘူးတို့ဖဏပါတယ်အညစ်အကြေးတွေကတ်လာတယ်ခြေထောက်တို့လက်တို့အညစ်အကြေးတွေကတ်လာရင်ရေကြောင့်ဖြစ်တဲ့ရှုံညံအညစ်အကြေးတွေကို ရေနဲ့ပဲဆေးကြောဆုပ်တုတ်တင်ရတယ်စိတ်ထဲမှာ နိဝရဏလောဘအညစ်အကြေးတွေဝင်လာရင်နိဝရဏအညစ်အကြေးတွေဝင်လာရင်ဒီတတိဆိုတဲ့စိတ်ပညာဆိုတဲ့စိတ်ပေါ့ဒါနဲ့ပဲပြန်ရှုမှတ်ပြီးတန်ရှင်းအောင်လုပ်ရတာပဲပြောကျင်တာတော့ခုနကာမိဆန္ဒနိဝရဏဖြစ်ပေါ်လာရင်တတိတို့တတိဆိုတာစိတ်စိတ်တွေပါစေတသိက်တွေပါပဲဒီတတိတို့ဉာဏ်တို့ ਨੇ ပျောက်ကောင်ရှုရတယ်ရပ်ကောင်ရှုရတယ်ဘယ်လိုရှုအောင်လဲပေါ်ပြီးပျောက်ဖြစ်ဖြစ်ပြအိဋ္ဌဒုက္ခအနတ္တမြောင်ရှုရတော့ မရှုတိုင်တော့ဒီနိဝရဏအညစ်ကြေးကိုဖုံးလာမြေဘာတရားမှမရနဲ့ဘာမဲ့မှမရနဲ့ဒါလေးမှအဲ့ဒီတော့ခါတိုင်းဆိုရင်ဘုန်းကြီးကဒီလောဘဖြစ်တဲ့စိတ်တော့ပဲရှုခိုင်းတာခုနိဝရဏရှုခိုင်းရှုခိုင်းကြတော့အဲ့ဒီလောဘဖြစ်ကြောင်းတရားကိုလည်းရှုရတယ်လောဘဖြစ်ကြောင်းတရားကဆင်ញံနှလုံးမသွင်းတတ်တဲ့အာယောနိတော်မြေတရားပဲရှုမှတ်လိုက်လို့မှတ်စိတ်နာအောင်နဲ့ကတ်သွားပြီဆိုရင်လည်းဒီနိဝရဏကာမိဆန္ဒနိဝရဏမဖြစ်ဘူး ဒါပါလေယောနိတော်မလေးတွေကလည်းသူအကြောင်းကိုလည်းရှုမှတ်ဒါကြောင့်ဉာဏ်တွေတတိပြည့်မြင့်တက်သွားပြီနော်ဒါကြောင့်မို့ဒီအကြောင်းကျိုးရှုမှတ်တယ်ဆိုအဲ့လောက်ထိမြင်အောင်ရှုမှတ်ရနည်းနည်းခက်တယ်သူရဲ့သဘောကခုနကသင်္ဃာရဝဆိုတဲ့မြို့သားဖေဘုရားအဲ့တိုင်ဟောသွားဥပမာနဲ့ဟောတယ်နောက်ဗျာဝရနိဝရဏကိုယ်စိတ်ထဲမှာဒေါသတွေနှိပ်စက်လာပြီဒေါသတွေနှိပ်စက်တဲ့အခါပဲဖြစ်ဖြစ် ဒီဒေါသတွေကိုလွတ်မြောက်မလုံနိုင်တဲ့ခါပဲဖြစ်ဖြစ်အဲ့ဒီမှာကိုယ်စိတ်ထဲမှာဒေါသတွေနှိမ့်ဆက်လာတဲ့ကနှစ်ပေါင်းများစွာလေးလာထားတဲ့ပညာရတည်းပျောက်သွားတယ်နော်လက်ရှိအားထုတ်နေတဲ့အသိဉာဏ်တွေလည်းရပ်သွားတယ်မတိုးတက်ဘူးအားလေးမှတ်တော့နော်ဒေါသအားကြီးခြင်းအကြောင်းနဲ့ဒေါသဖြစ်ခြင်းအကြောင်းပေါ့ဗျာဒေါသဖြစ်ခြင်းအကြောင်းတွေကဘာလဲဆိုမကျေနပ်စရာအာယုံတွေ့မယ် ဆင်ញင်နှလုံးမသွင်းတတ်တာဒီအကြောင်းမျိုးကြောင့်ဒေါသဖြစ်တတ်တယ်အဲ့မှာဘာဟောတာလဲဆိုတော့ပြီးတော့မှထက္ကရာမှာတော့ပြောတာဒေါသတိခဒေါသတခိပံဇရာတံဘောကတော့ဒေါသကြီးလို့အိုလွယ်တယ်တနည်းအားပြောရင်တော့ဘုန်းကြီးတို့ခဏခဏဆရာတော်ကြီးကမိန့်တာရှိစိတ်တို့အသက်တို့စိတ်ရှည်အသက်ရှည်ဆိုတာမှတ်ထားအောင်စိတ်တို့တတ်တဲ့ပုဂ္ဂိုလ်ကအသက်တို့တတ်တယ်စိတ်ရှည်တဲ့ပုဂ္ဂိုလ်ကအသက်ရှည်တယ်ဒါပဲမှတ်ထားအောင် စိတ်တို့အသက်တို့စိတ်ရှိအသက်ရှိပေါ့စိတ်တို့လူလဲအိုတာနော်စိတ်တို့လူလဲအိုတာလည်းမှတ်တော့စိတ်ပြိုရင်လူပြိုတာပေါ့ဗျာအဲ့တော့ဗျာဝရနဲ့ပတ်သက်ဗုဒ္ဓဒီမှာဗာမိတ်တာလဲဆိုတော့ဥပမာတဲ့ရေကိုမီးနဲ့ပူပေးလိုက်တယ်အဲ့တော့ရေတွေစုပတ်နေတဲ့ချိန်မှာဒီရေဘူးတဲ့ငုတ်ကြည့်လိုက်ရင်ကိုယ့်ရဲ့မျက်နှာ အာကြည်ကြည်လင်းလင်းမမြင်နိုင်ဘူးတဲ့။ဘာဖြစ်လို့ရေနွေးတွေကဆူပွက်နေတဲ့အတွက်အခိုးငွေတွေကထွက်နေတဲ့အတွက်ကိုယ့်ရဲ့အရေးမျက်နှာရမမြင်နိုင်ဘူး။ဒီအတူပဲစိတ်ထဲမှာဒေါသအညစ်အကြေးတွေဝင်လာရင်ဒေါသဖြစ်ကြောင်းတရားတွေမသိခဲ့ရင်နှစ်ပေါင်းများစွာလေ့လာထားတဲ့ပညာရည်တွေမေ့ပြောင်းနိုင်တယ်။ယခုအားထုတ်နေတဲ့ပညာရည်တွေလည်းမေ့သွားနိုင်တယ်။အဲကြောင့်ဒေါသဖြစ်နေဖြစ်နေရင်ဒေါသဖြစ်နေမှာ သိအောင်လုပ်ရမယ်တတိနဲ့ဒါကိုရှုမှတ်ရမယ်ပြီးတော့ဒေါသဖြစ်ကြောင်းတော့ငါဒေါသတတိလွတ်လို့နှလုံးမသွင်းတတ်လို့အာယောနိတော်မတိတကရဒီဒေါသဖြစ်တာပဲဆိုပြီးဒေါသကိုလည်းဆင်ញံနှလုံးသွင်းရမယ်ဒေါသဖြစ်ကြောင်းတရားကိုလည်းတတိနဲ့ရှုမှတ်ရမယ်နော်ဒေါသကိုလည်းတတိနဲ့ရှုမှတ်တတိနဲ့ညာနဲ့ရှုရမယ်ဒေါသဖြစ်ကြောင်းတရားအာယောနိသမဏိတ္တကာရကိုလည်းတတိနဲ့ရှုမှတ်ရမယ် အဲ့လိုရှုမှတ်လာတဲ့ခါကျတော့စိတ်ထဲမှာဒေါသညစ်ကြေးတွေကင်းလာမယ်ကင်းလာရင်နှစ်ပေါင်းများစွာလေးလာသိယူထားတဲ့ပညာရည်တွေလည်းပြတ်မှတ်မိနိုင်တယ်ဇံလန်းရင်သွားတဲ့ဘုရားဇံပညာတွေရနိုင်တယ်ဝိပဿနာအထုတ်တဲ့ဘုရားဝိပဿနာဉာဏ်တွေဖြစ်မယ်မညာဖုံညာတွေဖြစ်မယ်ဘာလို့ ਆ လဲခုနကမှလိုပဲစူပွက်နေတဲ့ရေကိုအေးသွားအောင်လုပ်ရတယ်အေးသွားလုပ်လိုက်ရင် ခုံးငွေမထွက်တော့ဒီရေမျက်နှာပြင်ငုတ်ကြည့်လိုက်ရင်မျက်နှာရိပ်ထင်ထင်ရှားတယ်လို့ပေါ့နော်ဒေါသကိုငြိမ့်တော့ဒေါသဖြစ်ကြောင်းတရားလည်းငြိမ့်တော့ရပ်တော့တတိနာညာနဲ့ရှုရတယ်ရှုလို့ခုနကကိုသင်ယူထားတဲ့ပညာရဒီဇံပိုင်းသွားတဲ့ဘုဇံပညာတွေဝိပဿနာပိုင်းသွားတဲ့ဘုဝိပဿနာပညာတွေမညာဘုံညာတွေဖြစ်နိုင်တယ်ဒါဟောသွားတယ်နောက်တစ်ခုဌိနမိတ်တ ဌိနမိတာတွေအချင်းငံမျိုးပြီးနှိမ့်ဆက်နေတယ်အချင်းငံမျိုးနှိမ့်ဆက်ကြောင်းတရားတွေဖြစ်ကြောင်းတရားတွေကိုအမှန်တမ်းမသိဘူးဆိုရင်ဘာဖြစ်လဲခုနလိုပဲငိုက်နေရနဲ့ဘာပညာရမှအရင်တော့သင်ထားတဲ့ပညာရတွေလည်းမေ့နိုင်တယ်အခုတရားထုံးနေလည်းဘာမှဘာတရားမှမတက်တော့ဘာသိညာမှမဖြစ်တော့ဘူးဗျဘာဥမာပေးထားလဲယူရေမော်ရင်ကြီးအပြည့်ရှိတဲ့ကံနဲ့ငုံကြည့်လိုက်ရင်ကိုယ်မျက်နှာရိပ်ကမတွေ့ရဘူးနော် ကိုယ်ပင်မမှုစိတ်ပင်မမှုအိတ်ချင်ငိုင်မှုဖြစ်နေတယ်ဘာသိညာမှမဖြစ်ဘူးဗျာတရားအထုတ်လည်းမဖြစ်ဘူးနော်ကိုလောကီစာလောကလောကီစာတွေသိနေလည်းဘာမှမမှတ်မိဘူးအဲ့ဒါမှတ်ထားအဲ့လိုဌိနမိတာတွေဝင်လာရင်တတိနဲ့ညာနဲ့သိပြီးမှရှုရတယ်နော်အိတ်ချင်ငိုင်မိတဲ့စိတ်မသိဘဲနဲ့အိတ်ချင်နဲ့အိတ်ချင်နဲ့သွားလို့ပို့အိတ်ချင်နဲ့သိပြီးမှရှုတတိနဲ့ညာနဲ့သိပြီးမှရှုနော်ဌိနမိတာဖြစ်ကြောင်းတရားကိုလည်းရှုရမယ်ဒီမှာဟောသွားတာ ဖြစ်ကြောင်းတရားပါလေအာယောနိတော်မနိတိကာရစင်ញံနှလုံးမသွင်းခြင်းစင်ញံနှလုံးသွင်းမှုမတက်ရင်ဌိနာမိတာဖြစ်မယ်စင်ញံနှလုံးသွင်းမှုမတက်တက်ရင်ဌိနာမိတာမဖြစ်ဘူးဌိနာမိတာအကြောင်းပါလေအာယောနိတော်မနိတိကာရဒီတုတ်မှာကြတော့ဒီဌိနာမိတာနိဝရဏရှုမှတ်တဲ့နေ့ကြတော့ဌိနာမိတာကိုလည်းရှုရမယ်သူ့ရဲ့ဖြစ်ကြောင်းတရားကိုလည်းရှုရမယ်ခုနကဝိမာပြန်လှန်ပြောမယ်အဲ့ဒီရေကန်တွေကရေညှိရေမော်တွေကို ဖက်ထုတ်မယ်ရှင်းထုတ်လိုက်မယ်ဆိုရင်ရေမျက်နှာပြန်ကြည်လင်းလာတယ်အဲ့ဒီမှာကိုယ်အရေးကိုကောင်းကောင်းမြင်တယ်လို့ဌိနာမိတ်တာနဲ့ဌိနာမိတ်တာဖြစ်ကြောင်းတရားတို့ဘုန်းကြီးတို့ကကောင်းကောင်းတတိတရားနဲ့ရှုမှတ်နိုင်ရင်စိတ်တရားကြည်လင်းလာမယ်စိတ်တွေကြည်လင်းလာရင်တမာရိရလာမယ်တမာရိရလာရင်ဘာဖြစ်လဲဝိပဿနာအထုဝိပဿနာဉာဏ်တွေဖြစ်မယ်ဇာမိုင်းတွေအထုဇာမိုင်းတွေအထုရမယ်လောကီပညာရေးတွေသင်တယ်ဒီလိုကိုတတ်မြောက်မယ်ပေါ့အဲ့လိုဟောသွားတယ် နောက်ဥဒိစ္စကုတ်ကုစနော်ဥဒိစ္စကုတ်ဒါလေးပြီးအောင်ပြောမယ်နော်သူကရှုမှတ်တဲ့နည်းဆိုတော့နည်းနည်းတော့ခက်တယ်ဥဒိစ္စကုတ်ကုစဥဒိစ္စကုတ်ကုစဆိုတာကစိတ်တွေပြန့်လွင့်တာစိတ်တွေပူလောင်နေတာဒီတရားတွေကိုယ်တဏ္ဍာမှာဖြစ်လာပြီဆိုရင်ဘာတိညာမှာမဖြစ်ဘူးဒီဥဒိစ္စကုတ်ကုစရဲ့ဖြစ်ကြောင်းတရားတွေကိုလည်းမသိဘူးဆိုရင်လည်းကိုယ်ကဘာပညာရည်တွေမဆိုမေ့ပြောက်ပါတယ် ဘာမှလေ့လာလို့မရဒီတော့ဥမာပေးတာတော့ကံရင်ပြင်းထဲမှာလေတိုက်လိုက်တကလှိုင်းလှိုင်းနေထနေတဲ့ချိန်မျိုးဆိုကိုယ်မျက်နှာငုတ်ကြည့်ဘယ်နေ့မှမမြင်ဘူးကြည်ကြည်ချင်းကြည်ချင်းလည်းမမြင်တာအဲ့ဒီမှာကိုယ်စိတ်ထဲမှာဥဒိစာတွေစိတ်တွေပြန့်လွင့်နေမယ်ပူပန်မှုတွေဖြစ်နေမယ်ဆိုရင်တော့ဘာသိညာမှမဖြစ်ဘူးပေါ့ဗျာဒါကိုပြောချင်တော့ ဒီဥဒိစ္စကိုကုသမဖြစ်အောင်မလုပ်ရမလဲဥဒိစ္စကိုကုသပေါ်လိုက်ဒါကိုသိပြီးတော့တတိမြညာနဲ့ရှုဥဒိစ္စဖြစ်ကြောင်းဥဒိစ္စကိုကုသဖြစ်ကြောင်းတရားအာယောနိတော်မလေးဒီကလည်းတတိညာနဲ့ရှုဒါမျိုးပေါ့နော်ဒီဥဒိစ္စတွေရသွားပြီဆိုရင်အာဟုနဲ့မသိနဲ့ကတ်သွားရင်တော့ရသွားမှာပဲဒါဥဒိစ္စမဖြစ်တာကိုလည်းရှုပါမယ်ဥဒိစ္စမဖြစ်ကြောင်းယောနိတော်မလေးဒီကလည်းရှုရမယ်သူကအများကြီးရှုခိုင်းတာနော်မဖြစ်ပေါ်ကြောင်းနေဒီမှာတော့အဲ့လိုဒီပြောမသွားဘူးဒီတော့မှာ ခုနကရှုမှတ်တဲ့နေရာဥပမာတော့ခုနလေမတိုက်လို့ငြိမ်သက်နေတဲ့ရေကမိမျက်နှာရေကမြင်ရသလိုပဲတဲ့ဥဒိစ္စနဲ့ဥဒိစ္စကုဟုဆာနဲ့ဥဒိစ္စကုဟုဆာဖြစ်ကြောင်းတရားကိုကိုကရှုမှတ်နိုင်မယ်စိတ်ကငြိမ်သက်လာမယ်စိတ်ငြိမ်သက်လာရင်စိတ်ကြည်လင်လာမယ်စိတ်ကြည်လင်လာရင်တမာရီဖြစ်မယ်တမာရီရရင်အသိဉာဏ်တွေဖြစ်မှာပေါ့ဗျာနောက်နောက်ဆုံးဝိသိကိစ္စယုံမှန်တန်တရားတွေနှိမ့်ဆက်နေမယ်ယုံတန်ယုံမှန်တန်တရားလွတ်မြောက်ကြောင်းတရားကိုလည်း မသိဘူးဆိုရင်ကိုလေ့လာထားတဲ့ပညာရည်ရှုမှတ်နေတဲ့တရားတွေဟာဘာသိညာမှမဖြစ်ဘူးဘာမှတိုးတက်မှုမရှိဘူးဥပမာတဲ့အနှဲမုံတွေရှိနေတဲ့ရေခွက်ထဲရှုံညုံရေထဲမှာမိမိရိတ်ဟာရှုံညုံတွေရှိနောက်နေတဲ့ရေထဲမှာမိမိရိတ်ဟာမျက်နာရိတ်ကမမြင်သေးလို့ပဲတန်တရားတွေဖြစ်နေတော့ဘာသိညာမှမဖြစ်ဘူးတန်တရားတွေဖြစ်နေသိညာညာလုံးဝပျောက်တယ် အဲဒီတော့တန်တရားဖြစ်တော့ဝိသိကိစ္စစိတ်ကိုလည်းရှုမှတ်ရမယ်။တန်တရားဖြစ်ကြောင်းတရားကိုလည်းဘုန်းကြီးတို့တတိနဲ့ညာနဲ့ရှုမှတ်နိုင်ရမယ်။ဘာနဲ့ဥမာပေးတာလဲအ ਨੇ မရှိတဲ့ရေခွက်ထဲကြည်လင်တန်ရှင်းတဲ့ရေခွက်ထဲကိုယ်မျက်နှာရေကိုကြည်ကြည်ကြည်လင်လင်တွေ့ရသလိုပဲ။ဒီဝိသိကိစ္စဖြစ်ကြောင်းဝိသိကိစ္စဝိသိကိစ္စဖြစ်ကြောင်းတရားတွေတတိညာနဲ့ရှုမှတ်နိုင်တော့ဒီတန်တရားစိတ်တွေပျောက်သွားမယ်။တန်တရားဖြစ်ကြောင်းတရားတွေလည်းပျောက်သွားမယ်။ အဲ့လိုပျောက်သွားရင်တော့စိတ်ကကြည်ရင်လာပြီးသိညာနေအစင်းစင်ဖြစ်လာမယ်ဒါကတော့ဘုန်းကြီးတို့ဒီနိဝေနနဲ့ပတ်သက်ပြီးရှုမှတ်တဲ့အခြေခံနည်းပဲเนาะနည်းနည်းတော့ခက်တယ်ဗျဒါပေမဲ့လို့ဒီလိုပဲသိခနာတော်မနာတော်ရင်နာတော်ရင်ဖြည်းဖြည်းသဘောပေါက်လာမယ်ဒါဘုရားဟောတဲ့ပါဠိတော်ဓာတ်ရတဲ့နည်းနောက်ထဂရဒီနိဝေနပဲဖြောင်းနည်းတွေကကြံသေးတယ်အဲဒီကနေ့ဒီလောက်နဲ့သိမ့်မယ်เนาะဒီနေ့ဟောပြောဆွဆုံးပါတယ် နိဝရရှုမှတ်တဲ့ဤတရားတော်များကိုကြားနာရသဖြင့်ကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြပြီလေမဉ္ဇဏ်ဘုံဉ္ဇဏ်နိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။